ယနေ့14ရက်17လ2020ခုနှစ် Quantum Buddhist USA မှာကြီးမှု ပြီးတော့ကျင်းပကြတဲ့ဝိပဿနာဓမ္မသဘင်ပွဲတော်ကြီးမှာယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေတန်တရာလွတ်လန်းဘလို့သွားရမယ်ဆိုတာမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့တရားဒေသနာတော်တွေကဦးဇင်းယနေ့ ဗျမဇာလတုတ်ဒီကနိကေတိလက္ခဏာဝက်မှာလာရှိတဲ့ဗျမဇာလတုတ်တံဒေသနာတော်ကိုယနေ့စတင်ပြီးတော့တရားဓမ္မအပေါင်းသူတော်ကောင်းတွေကိုဦးစီးဟောကြားပေးပါမယ်အာလုံးကြားဖို့နေတဲ့မိစ္ဆာဒိဋ္ဌိ62ပါးဆိုတာဒီဒိဋ္ဌိတွေရှိနေသမျှ ဦးဇင်းတို့ဘယ်တော့မှဒုက္ခရဲ့ချုပ်ရာဆုံးရာနိဗ္ဗာန်ဘယ်တော့မှမရနိုင်ဘူးတဲ့နံပါတ်1မှတ်ခဲ့ပါနော်ဟောဒီဒိဋ္ဌိမပြုတ်သေးသမျှဘယ်တော့မှနိဗ္ဗာန်မရဘူးတဲ့နိဗ္ဗာန်ရတယ်ဆိုတာသောတာပတ္တိမက်ကြတယ်အဲ့ဒီ အတ္တဒိဋ္ဌိတက်ကာယဒိဋ္ဌိကြီးပြုတ်သွားလို့အဲ့ဒီပုဂ္ဂိုလ်ကိုနိဗ္ဗာန်ရတယ်သောတာပန်ကြီးတည်သွားတယ်သောတာပန်လည်းသောတာပန်နဲ့ထိုက်တဲ့နိဗ္ဗာန်ကိုသူကမျက်နှာမောက်ပြုတ်နိုင်တာအဲ့ဒါကြောင့်မို့အဲ့ဒီအတ္တဒိဋ္ဌိတက်ကာယဒိဋ္ဌိဆိုတဲ့အခြေခံဒါအရင်မြတ်ဒိဋ္ဌိကိုပြောတာနော်အဲ့ဒီတက်ကာယဒိဋ္ဌိကနေမှ ကြံတဲ့ဒိဋ္ဌိ62ပါးပေါက်ဖွားသွားတာအဓိက main ကတက္ကာယဒိဋ္ဌိပဲအဲ့ဒီတက္ကာယဒိဋ္ဌိကနေနှမျိုးပြန့်တယ်မှတ်ခဲ့ပါတတတာဒိဋ္ဌိဥစေတာဒိဋ္ဌိမူရင်းကတက္ကာယဒိဋ္ဌိအဲ့ဒါကိုအတ္တဒိဋ္ဌိလို့လည်းခေါ်တယ်အတူတူပဲเนาะတက္ကာယဒိဋ္ဌိ အဲ့ဒီတက္ကာယဒိဋ္ဌိဆိုတော့ဒီရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးအပေါ်မှာငါကိုငါဟာငါဥစ္စာလို့အယူလွဲတာအဲ့ဒါတက္ကာယဒိဋ္ဌိအဲ့ဒီတက္ကာယဒိဋ္ဌိကြောင့်ဒီရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီတရားတွေကိုမြဲတယ်လို့တည်တယ်တန့်တယ်မြဲတယ်လို့သွားပြီးတော့ ယူဆလာကြတာအဲ့ဒီယူဆလာလို့တတ္တတဒိဋ္ဌိသေပြီးဟိုဘက်ဘာမှမရှိတော့ဘူးပြတ်တာပဲဆဲတာပဲလို့အလွယ်မှတ်လိုက်အဲ့ဒါယူဆရင်ဥစေဓာဒိဋ္ဌိအဲ့ဒီဒိဋ္ဌိနှစ်ပါးကဘယ်ကနေပေါက်ဖွာလာတော့ဆိုတော့အဲ့ဒီတက္ကာယဒိဋ္ဌိကနေပေါက်ဖွာလာတာတက္ကာယဒိဋ္ဌိအယူလွဲရှိလို့ တတတဒိဋ္ဌိနဲ့ဥစေဓဒိဋ္ဌိဆိုတဲ့ဒိဋ္ဌိနှစ်ပါးဖြစ်တယ်အဲ့ဒီတတတဒိဋ္ဌိနဲ့ဥစေဓဒိဋ္ဌိပေါ်မှာအခြေခံပြီးတော့မှဥဇင်းတို့ဒကာဒကမတွေဘာဖြစ်လဲအာဟေတုကဒိဋ္ဌိနော်နတ္ထိကဒိဋ္ဌိအာကိရိယဒိဋ္ဌိဆိုတဲ့နောက်ထပ်အမတန်ဆိုးဝါးတဲ့ဒိဋ္ဌိသုံးပါးပေါ်တာ နတ္ထိကဒိဋ္ဌိကုသိုလ်ကံအာကုသိုလ်ကံအကျိုးအလကားလျှောက်ပြောနေတာဘာမှမမရှိတဲ့ဟာကြီးတွေကံတရားဆိုတာမြင်နိုင်တာလည်းမဟုတ်ဘူးကုသိုလ်လုပ်တယ်ကုသိုလ်အကျိုးအာကုသိုလ်လုပ်တယ်အာကုသိုလ်အကျိုးဘယ်သူများပြနိုင်လို့လဲဟောယူမှားသွားပြီကံကံရဲ့အကျိုးမယုံဘူးကံကံရဲ့အကျိုးမယုံတဲ့အခါကျတော့ကုသိုလ်တရားတွေအကုသိုလ်တရားတွေအဲ့ဒီတရားတွေရှိလဲ အခုပြောသလိုဘာလက်တွေပြနိုင်လို့တော့ဆိုပြီးတော့တခါတည်းအဲ့ဒီမှာအယူလွဲသွားတာကုသိုလ်အကုသိုလ်ရဲ့အကျိုးမရှိဘူးလို့အယူလွဲတယ်အာဟိတုကဒိဋ္ဌိဟိုလူဖြစ်တာသူကသူဖြစ်ခြင်းလို့ဖြစ်လာတာပဲအတိတ်အကြောင်းတွေဟိုဟာတွေရှောက်ပြောနေတာဘာမှမရှိဘူးသူကသူဖြစ်ခြင်းဖြစ်သေးခြင်းသားပြတ်ချိန်ပြတ်ဒါပဲယူဆတယ်အကြောင်းတရားတွေအကုန်ပယ်လိုက်တာနော်အကြောင်းတရားတွေပယ်လိုက်တယ်နောက်ပြီးတော့အကိရိယာဒိဋ္ဌိတဲ့ အဲ့ဒီမှာကံတရားတွေအကုန်ပယ်ပလိုက်တယ်အော်ဘာမှယုံနေနဲ့သေပြီးပြာဖြစ်တာပဲဘာမှဟိုဘက်ရှိတာမဟုတ်ဘူးကုသိုလ်တွေအကုသိုလ်တွေဒါတွေလျှောက်ပြောနေတာဘာမှရှိတာမဟုတ်ဘူးအကုန်လုံးသူ့အနဲ့သူလူဖြစ်ချိန်လို့သူ့အသူဖြစ်တာဘယ်ကြောင်းကြောင်းမှလည်းဖြစ်တာမဟုတ်ဘူးကုသိုလ်တွေလှုပ်လို့အကုသိုလ်တွေလှုပ်လို့လည်းဘာမှထူးခြားလာမှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီလိုအင်အားကြီးမှတဲ့အဲ့ဒီမိစ္ဆာဒိဋ္ဌိကြီး၃မျိုး အဲ့ဒီမိစ္ဆာဒိဋ္ဌိကြီး၃မျိုးကတော့ဥစဉ်တော့တရားဓမ္မတွေအဲ့ဒီ၃မျိုးယူလွဲထားတဲ့ပုဂ္ဂိုလ်ကတော့ပင်စာနန္တရိယကံထက်တာတယ်ပင်စာနန္တရိယကံကြီး၅ပါးအမေတတ်တယ်အဖေကိုတတ်တယ်ဖះကို သွေးသိမ့်တီအောင်လုပ်တယ်ယဟန္တာကိုတတ်တယ်တန်ဃာတွေကိုတင်းခွဲတယ်၅မျိုးเนาะ အဲ့ဒီ၅မျိုးပြန်ပြီးတစ်ချက်မှတ်လိုက်ပါတချို့လေလေယောဂီတွေအစ်စ်တွေအတွက်ဥဒိမမမိမှာဆိုလို့အမေကိုတတ်ချင်းအဖေကိုတတ်ချင်းဖះကြတော့တတ်လို့မရဘူးမြတ်စွာဘုရားဘသူလက်ချက်နဲ့မှသေရိုးထုံးတာမရှိဘူးဖះဆိုတာရောက်မို့စောစောဥစဉ်ကျွတ်တဲ့နောက်ဆုံးခါတဲ့အထာဏမေတံဘိက္ခွေအနဝကသောယံပရုပကမေနတထာဂတံဇီဝိတာဝရောဘေယ အနုပကမေနာဘိခွေတထာဂတပရိနိဗ္ဗာယံတိဣတေနာသစ္စာဝိဇေနာဒုတိတေဟောတုတပရာဆိုအဲ့ဒါဥစဉ်ကဖျားရှင်ဟောတာကိုတရားဓမ္မတွေအတွက်သစ္စာပြုပေးလိုက်တာချက်သားတော်တဲ့ရှင်ဒေဝတာကမြတ်စွာဘုရားကိုလာတတ်မယ်လို့ကြံတဲ့အချိန်မှာယဟန်တော်တွေကဒုတ်တော်မွေးတွေကင်ပြီးစောက်ရှောက်ဖို့လို့လို့မပူနဲ့တဲ့ဖျားရှင်ဆိုတာဘသူတတ်လို့မှမသိဘူးတဲ့ဖျားရှင်နေဆိုတာသူ့အလိုလိုပဲပြိဋိဘံပြုရိုးထုံးတန်ရှိတယ်တဲ့ဆိုပြီးတော့အဲ့ဒါကိုပြောတာ အဲ့ဒါကြောင့်မို့အဲ့ဒီဟာကိုဦးဇင်းပြန်ပြီးတော့အတေနာသစ္စာဝိသေနာသုံးချိန်ပြန်ပြီးတရားဓမ္မတွေဖះရှင်ရဲ့ဒီမှန်ကန်တဲ့သစ္စာတကောကြောင့်တရားဓမ္မတွေလည်းချမ်းသာပါသေးလို့ပါဠိလိုစောစောဟာသစ္စာပြုပေးခဲ့တာနော်အဲ့ဒါကြောင့်မို့ဖះကြတော့သူများတတ်လို့မသိဘူးဖះကြတော့နော်သူ့လိုလိုပဲပြိနေပဲပြောဒါပေမဲ့အခုရှင်တေဝရတ်တို့ကြောင်ပေါင်းဆင်ထုသလိုသွေးသိမ့်တီတာတို့ဘာညာမျိုးတော့ခြေတော့ကွဲပြူတာမျိုးတော့နည်းနည်းတော့ဖြစ်မှာပေါ့ဒါတော့နော်အဲ့ဒါမျိုးတော့ဒါရှိတယ် နောက်ပြီးတော့ဦးဇင်းတို့အမေကိုတတ်တယ်အဖေကိုတတ်တယ်ဖះကို တွေ့သိတရားလောက်တယ်ယဟန္တာကိုတတ်တယ်ယဟန္တာမထေတတ်တယ်နောက်ပြီးတော့တန်ဃာတွေတသိမ့်ထဲမှာနေတဲ့တန်ဃာပဝဒနာသိမ့်ဝင်တာကိုတန်ဃာကဟာငါတို့ကဒီတော်ဝအုပ်စုလုပ်မယ်ဟိုကဟိုတော်အုပ်စုလုပ်မယ်ဆိုရင်အဲ့ဒီလုပ်တဲ့ခေါင်းဆောင်တဲ့တန်ဃာစီသိရင်အဝီဒီငရဲတန်ဆင်ရတယ် သူကအဲ့ဒါကပင်စဏန္တရိယကံကြီး၅ပါးအဲ့ဒီနောက်ဆုံးကံတန်ခါတင်းခွဲတဲ့ကံကြတော့အဟွာကဒကာဒကမမသိနိုင်ဘူး तू ကမြောက်ထိုးပင်ကိုလှုပ်ရင်အဲ့ဒီဘုန်းကြီးနောက်လိုက်ရင်အဲ့ဘုန်းကြီးနောက်လိုက်သည့်အကုဆိုပဲ तू ကလည်းရောခံရတာပေါ့နော်တကယ်တန်ခါတင်းခွဲတဲ့ကံကြီးကြတော့အခုယဟန်ကခံရတာရှင်တေဝဒတူအဲ့ဒါခံရတာလေရှင်တေဝဒကမြတ်စွာဘုရားသွေးသိတရားလုပ်တဲ့ကံတန်ခါကိုတင်းခွဲတဲ့ကံဆိုကံကြီးနှစ်ခုကြောင့်မို့ရှင်တေဝဒအခုမဟာဝီဒီငရဲမှာသွားရတာ အဲ့ဒါကြောင့်မို့ဒီကံကြီး၅ပါးကိုလှုပ်ထားတဲ့ပုဂ္ဂိုလ်တဲ့အဲ့ဒီပုဂ္ဂိုလ်တွေဟာအမတန်အာဟုဆိုကြီးတယ်ဒီဘဝမှာဘယ်လိုမှတရားထုတ်လို့လဲမရတော့ဘူးအဲ့ပုဂ္ဂိုလ်တွေကအဲ့ဒီပုံကိုယ်တွေထက်ကိုကြီးတဲ့အကုသိုလ်ကံကစောစောကပြောတဲ့၃မျိုးနော်ကုသိုလ်အကုသိုလ်တွေအကျိုးတွေအကုန်ပယ်တယ်ကံကံရဲ့အကျိုးတွေဘာမှမလုပ်တော့ဘူးအတိတ်ဘဝတွေနောက်ဘဝတွေဘာမှမရှိဘူး ဘာမှကုသိုလ်လုပ်ဖို့လည်းမလိုဘူးအကြောင်းတွေအကျိုးတွေရှောက်ပြောနေတာတကယ်တော့ဘာမှမရှိဘူးသေရင်ဟိုဘက်ပြာဖြစ်တာပဲဘာမှရှိတာမဟုတ်ဘူးဆိုပြီးတော့အကြောင်းတွေပယ်တယ်အကျိုးတရားတွေပယ်တယ်ကံတရားတွေအကုန်ပယ်တယ်ဒါနသီလတွေအဲ့ဒီပုံကိုယ်တွေကဘာမှမလုပ်တော့ဘူးဘာလို့လဲသူကယုံမှမယုံမယုံတော့အဲ့ဒီလိုပုံကိုမျိုးကြတော့မြတ်စွာဘုရားကအဲ့ဒီစောတော်က ၅ပါးကိုပြုတ်ထားတဲ့ကံထက်ပင်စဏန္ဒိယကံကြီး၅ပါးကျူးလွန်တဲ့ပုံကိုယ်ထက် तू ကပိုပြီးတော့ကိုခံရတယ်။ငရဲမှာရောက်သွားတဲ့အခါကျတော့တဲ့ကဘာပြက်မယ်ဆိုလို့ရှိရင်အဲ့ဒီသောသောပင်စဏန္ဒိယကံကြီး၅ပါးလှုပ်ထားတဲ့ပုံကိုလွတ်ထွက်သွားတယ်။လွတ်ထွက်သွားတယ်။ तू ကကဘာပြက်တဲ့အခါကျတော့အဲ့ဒီသောသောကနိယတမိဋ္ဌာဒိဋ္ဌိဆိုတဲ့အဲ့ဒီပုံကိုကြတော့ ဒီငရဲကကဘာကြီးနောက်ဆုံးကဘာတွေပြက်တဲ့အခါစက်ကြဝဠာတွေပြက်တဲ့အခါဒီစက်ကြဝဠာတွေပြက်ရင် အခြားစက်ကြဝဠာမပြက်သေးရင်အဲ့ဒီမပြက်သေးတဲ့စက်ကြဝဠာငရဲတွေမှာသူကသွားခံရတယ်အဲ့နိယတမိစ္ဆာဒိဋ္ဌိပုဂ္ဂိုလ်ကြတော့ဒါကြောင့်မို့သူကကံကံအကျိုးတွေပယ်ပြီးတော့အဲ့ဒါလှုပ်တဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားအင်္ဂုတ္တမှာကြောလူမြုံလို့ဟောတယ်အဲ့ဒီပုဂ္ဂိုလ်ကသူကအဲ့ဒီအယူရှိလိုက်ပြီဆိုလို့ရှိရင် တွေ့သမျှလူတွေကိုအဲ့ဒီဟာတွေပြောနောက်လူတွေကပါအယူလွဲဒီငါးဖမ်းနဲ့မြုံရှိတယ်အဲ့ဒီငါးဖမ်းနဲ့မြုံတစ်ခုကြောင့်ကြံတဲ့ငါးတွေကအဲ့တဲမှာမြုံတဲ့ကိုဝင်းဝင်ဝင်းမိအများကြီးသေရတယ်လို့ပဲတဲ့အခုလည်းပဲဒီမိစ္ဆာဒိဋ္ဌိအယူလွဲကြောင့်ကြံတဲ့လူတွေပါအကုန်ယူလွဲပြီးသေတဲ့ခါကျတော့ငရဲကိုအများကြီးဆင်းသွားလို့အဲ့ဒါကြောင့်မို့အဲ့လိုပုံကိုမျိုးကိုလူမြုံလို့အဲ့လိုလဲခေါ်တယ်နော်လူမြုံလို့လဲခေါ်တယ် အဲ့ဒီပုံကိုယ်တွေလူဘဝမှာအယူတွေလွဲပြီးတော့သွားတဲ့ခါကျတော့ဖះလက်ထက်ကတက္ကသိုလ်ကြီးတယောက်ရှိတယ်။အဲ့ဒီတက္ကသိုလ်ကြီးကိုမြတ်စွာဘုရားပြောတယ်အရင်ဘဝတုန်းကလည်း तू ဒီလိုပဲအယူလွဲတာအယူလွဲပြီးတော့ငရဲမှာအကြာကြီးနှစ်ပေါင်းများစွာခံရတယ်။ကြာတော့ခံရသားပါများတော့တော်ပါပြီငါဒီအယူတွေလွဲခဲ့လို့တာ ငါငရဲကိုဒီလိုခံရတာငါနောက်နောက်လူဘဝရောက်ရင်တော့ဒီအယူမျိုးကိုငါမယူတော့ပါဘူးဆိုပြီးတော့ तू ကစိတ်ဖြစ်တယ်အဲ့ဒီစိတ်လဲဖြစ်လဲဖြစ်ရောအယူမှန်ကိုပြန်ရောက်သွားသည့်အတွက်ငရဲကပြန်လွတ်သွားတယ်တဲ့အယူမှန်လို့နော်ငရဲကပြန်လွတ်သွားတယ်လွတ်သွားပြီးလူဘဝပြန်ရောက်တော့ဒီကောင်ဒီအယူပြန်ယူတာပဲတဲ့ကဲပြန်ကြည့်သမ်းဘဝတန်တရာကလေးစွဲလာတဲ့အယူလွဲတွေဆိုတော့ အလူဘဝရောက်တဲ့အခါကျတော့အလွဲပဲပြန်ယူအခုသွားပြန်ပြီတဲ့တည်တဲ့အခါကျတော့ငရဲပဲပြန်ဆင်းသွားတယ်အဲ့ဒါကအခုတက္ကရာဒိဋ္ဌိတက္ကရာဒိဋ္ဌိရှိယုံနဲ့ငရဲအများရန်ခံရမှာမပြောဘူးနော်မြတ်စွာဘုရားတတ္တရာဒိဋ္ဌိရှိတယ်ဥစေတာဒိဋ္ဌိရှိယုံလေးနဲ့ကတော့သူကနတ်ပြည်တွေလည်းရောက်တာပဲဗြဟ္မပြည်လည်းရောက်တာပဲအဲ့ဒီသောတော်ကပြောတဲ့ အာကိရိယဒိဋ္ဌိတို့နတ္ထိကဒိဋ္ဌိတို့အဟိတုကဒိဋ္ဌိတို့အကြောင်းတွေပဲအကျိုးတွေပဲကံတွေအကုန်ပြစ်ပယ်လိုက်ပြီးတော့မှအဲ့ဒီမှာလောက်သွားတဲ့ပုံကိုမျိုးမှာဒီတတ္တရဒိဋ္ဌိနဲ့ဥစေတာဒိဋ္ဌိကိုအခြေခံပြီးတော့မှအဲ့ပုံကအာဥစေတာဒိဋ္ဌိဟိုဘက်ပြတ်တာဘာမှရှိတော့ဘူးဆိုပြီးတော့တခါတည်းအတိတ်ဆိုလည်းဘာမှမရှိဘူးရှောက်ပြောနေကြတာဆိုပြီးမှအဲ့ဒီမှာနေယူလွဲမှားသွားတယ်အဲ့ဒီလွဲမှားသွားတဲ့အဲ့ဒီမိစ္ဆာဒိဋ္ဌိမျိုးကြီးတွေကြတော့မှ तू ကအပယ်ကို တိုက်ရိုက်ဆင်းနေရကြံတဲ့ဟာကြတော့အခုဗမာတွေရောနတ်တွေရောရှိတယ်လေတက္ကရာဒိဋ္ဌိသူတို့မပြုတ်သေးဘူးနတ်ပြည်မှာရှိနေတဲ့နတ်သားတွေနတ်သမီးတွေလည်းမပြုတ်သေးဘူးသူတို့လည်းတက္ကရာဒိဋ္ဌိရှိနေကြသေးတာအကုန်လုံးတော့မဟုတ်ဘူးပေါ့ဖះနဲ့တွေ့ပြီးတော့ဟောသောတာပန်တည်သွားတဲ့ပုဂ္ဂိုလ်ကတက္ကရာဒိဋ္ဌိပြုတ်တာပေါ့အဲ့သောတာပန်မတည်သေးတဲ့နတ်တွေဗြဟ္မာတွေမှန်သမျှဟာအကုန်လုံးတက္ကရာဒိဋ္ဌိရှိတယ် ဒါကြောင့်မို့တက္ကရာဒိဋ္ဌိဆိုတဲ့ဒိဋ္ဌိတွေရှိတိုင်းငရဲကြီးပဲနေနေရမှာလားဆိုတော့အဲ့လိုတော့မဟုတ်ဘူးဒိဋ္ဌိရှိနေရင်နိဗ္ဗာန်ကိုမရသေးဘူးပြောတာငရဲရောက်ဖို့ကြတော့စောစောကပြောသလိုပဲအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိရဲ့နောက်မှာအမှားလိုက်ရင်ဒေါသတွေတောကတွေအဲ့ဒီဟာတွေလိုက်ရင်တော့ဆင်းရမှာငါကောငါဟာငါဥစ္စာလို့ယူလွဲပြီးတော့အဲ့ဒီ အတ္တဒိဋ္ဌိတေဂာနာနိမှာအယူလွဲလိုက်ပြီးတော့အဲ့ဒီငါကိုငါဟာငါဥစ္စာရဲ့အပေါ်မှာ လောဘဖြစ်လိုက်ပြီဆိုရင်တော့ပိဋ္ဌာဘုံဆင်းရမှာပဲငါသားငါသမီးဆိုတဲ့အစွဲနောက်လိုက်ရင်တော့ပိဋ္ဌာဘုံဆင်းရမှာပဲအဲ့ဒါ तू ကဒိဋ္ဌိနောက်မှာလောဘဒေါသမောဟကတ်လိုက်လို့အဲ့ဒီချလိုက်တာက လောဘဒေါသမောဟကအပယ်ကိုကြတာအပယ်ကြစေခြင်းအကြောင်းက လောဘဒေါသမောဟအဲ့ဒီဒိဋ္ဌိအယူမှားအမြင်မှားကြောင့်ကြတာ အဲ့ဒီဒိဋ္ဌိက မကွာသေးပေမဲ့ကိုကဒါနာလေးပြုတယ်သီလလေးစောင့်တည်ထားတယ်တရားဘာဝနာလေးလုပ်ထားတဲ့ပုံကိုကြတော့ဒိဋ္ဌိမပြုတ်သူကဒါပေမဲ့သူကအဲ့ဒီဒိဋ္ဌိမပြုတ်သည့်အတွက်အောက်ပြန်ပြန်ဆင်းရတာအဲ့ဒါကိုအခုဦးဇင်းတို့ခါကြောချီထားတဲ့မြောက်နဲ့ဥပမာပေးတာစားရဲရနော်မြောက်ကိုခါကြောချီပြီးတော့အပေါ်တက်ခိုင်းတက်အပြီးတက်ရင်အောက်ကနေကြောဆွဲထားလိုက်ရင်အောက်ပြန်ရောက်ရတာပဲ အခုလည်းပဲအဲ့ဒီဒိဋ္ဌိကြီးကဥစဉ်တော်တွေမှာရှိနေသည့်အတွက်ယမပြည်သွားလဲခဏပဲပြီးတိုင်အောက်ပြန်ကြလာနတ်ပြည်သွားလဲခဏပဲပြီးတိုင်အောက်ပြန်ပြန်ကြတယ်အဲ့ဒါမျိုးဆိုလိုတာเนาะအဲ့ဒါကြောင့်မို့မြတ်စွာဘုရားဒီဒိဋ္ဌိအယူတွေနဲ့ပတ်သက်ပြီးတော့မင်းတို့ဒီဒိဋ္ဌိကြီးရှိနေလို့ပေါ့ပေါ့နေလို့မရဘူးမြတ်စွာဘုရားဘလောက်အထိ ဥပမာပေးခဲ့လဲဆိုတော့လှန်ကြီးရင်ဝစုနေတဲ့လူတယောက်ပါအဲ့ဒီရင်ဝစုနေတဲ့လှန်ကြီးကိုမဖြုတ်ဖဲနဲ့ကြံတဲ့အလုပ်ထလုံအောင်မယ်လို့လုပ်လို့မရဘူးသေသွားမှာစိုးသည့်အတွက်အဲ့ဒီလှန်ကိုအရင်ဖြုတ်ရပါတယ်ငါတော့ကွာယုံလေးတက်လိုက်ပါဦးမယ်အလုပ်လေးသွားလိုက်ပါဦးပြီးမှဒီလှန်ဖြုတ်မယ်လို့မရဘူးတဲ့အဲ့ဒီလှန်စုနေတာကြီးအရေးတကြီးကိုဖြုတ်ရမယ်အရာဖြစ်ပါတယ်တဲ့ဒါကြောင့်မို့ အဲ့ဒီလှန်ဆူးတာကိုအရင်ဖြုတ်ကြံတာလောက်ရတယ်။ခေါင်းမှာမီးလောင်နေတဲ့လူကလောင်နေတဲ့မီးကိုအရင်ညှိတ်ပြီးမှကြံတာလောက်ရတယ်။ဩငါကတော့တခါတည်းထမင်းလေးဟင်းလေးချက်လိုက်ပါဦးမယ်ကွယ်။ပြီးမှပဲခေါင်းပေါ်မီးညှိတ်မယ်လို့မရဘူးသေသွားနိုင်တယ်။မီးလောင်လို့နော်။အဲ့ဒါကြောင့်မို့ရသော်ဖေဟာအဲ့ဒီဥပမာနဲ့ပေးတာအခုခန္ဓာကိုယ်မှာရှိနေတဲ့အဲ့ဒီဒိဋ္ဌိတွေက အပယ်ကျစေနိုင်တဲ့အကြောင်းတွေရှိတယ်ဒိဋ္ဌိတွေက ဒီအပယ်တွေပြန်ပြန်ပြန်ပြန်ကြနေရတာလေအဲ့ဒီဒိဋ္ဌိတွေကြောင့်နတ်ပြည်မြမပြည်သွားလဲခဏအောက်ပြန်ပြန်ကြနေရတာဘာကြောင့်လဲဒိဋ္ဌိကြောင့်နိဗ္ဗာန်မရတာဘာကြောင့်လဲဒိဋ္ဌိကြောင့်အဲ့ဒါကြောင့်မို့ဝိပဿနာတရားတွေကျင့်ဉင်တယ်ဥစဉ်တို့တရားဓမ္မတွေကတရားဓမ္မတွေကိုလုံးမဲ့လုံးမဲ့ပုံကုများကဒိဋ္ဌိရဲ့အကြောင်းတွေကိုသိအောင်ရင်လောက်ရပြီးရင်အဲ့ဒီဟာကိုကျင့်ရ ပယ်နိုင်အောင်ကျင့်ရမယ်အပိတပယ်ရအဲ့ဒီလိုသိမယ်ကျင့်မယ်ပယ်မယ်ဆိုတဲ့အခါမှာဦးဇင်းတို့ကဒီကလွတ်အဲ့ဒါကြောင့်မို့ဒီဒိဋ္ဌိတွေရှိနေုံနဲ့ကိုကပေါ့ပေါ့နေလို့မရဘူးဒိဋ္ဌိကိုယ်တဏ္ဍာမှာဒီဒိဋ္ဌိတွေရှိတယ်အဲ့ဒါကိုမြတ်စွာဘုရားအခုဟောတဲ့ဒီဒိဋ္ဌိ62ပါးနဲ့ကိုယ့်အကိုပြန်ပြန်ပြီးဆက်ဆဲကြည့်ရငါမှာတော့ဘယ်ဒိဋ္ဌိတွေရှိနေတော့နော် ဘယ်ဒိဋ္ဌိတွေရှိနေတော့စောစောကပြောတဲ့ဒိဋ္ဌိ၃မျိုးကတော့ဦးဇင်းတို့ဗုဒ္ဓဘာသာတွေဆိုရင်တော့များသောအားဖြင့်သိမရှိကြတော့ဘူးအဲ့ဒါတွေကဘာလို့လဲဆိုတော့ဟိုကိုကဒီကံနေကံရဲ့အကျိုးတွေယုံနေတယ်လေဒါပေမဲ့အတိညာသိဗုဒ္ဓဘာသာအခြေခံအားနည်းတဲ့ပုံကိုယ်တွေကျတော့ဖြစ်တတ်တယ်အဲမနေ့ကဦးဇင်းဒီမှာမလေးရှားဒကမတယောက်လာတယ်လာတဲ့ခါကျတော့ तू ကအဲ့ဒီမှာတရားတွေမေးမြန်းရင်းနဲ့ तू လည်းဦးဇင်းဒီမှာတရားတွေထိုင်နေတာပါ အဲ့ဒါတရားတွေထိုင်နေနဲ့အခုတရားထိုင်ပြစ်လားဦးဇင်းကမေးတဲ့ခါကျတော့မထိုင်ပြစ်တော့ဘူးဆရာတော်တဲ့အဲ့ဒါတရားတွေထိုင်ဒီချိန်ကိုဆိုပြီးအဲ့နဲ့ဦးဇင်းသူတို့မှတ်တတ်တဲ့ကျင့်စဉ်လေးတွေပြောပြရင်းနဲ့အဲ့ကျော်သူကဘာလျှောက်တယ်ထင်လဲတခါတခါတဲ့အဲ့ဒီလိုဟိုဘဝတွေဒီဘဝတွေယုံရတာစိတ်ပင်ပန်းတယ်လို့ထင်တယ်တဲ့တခါတလေကြောအဲ့ဒါတွေမယုံညံတော့ဘူးတဲ့သူတို့ဖြစ်တာဖြစ်တာဘာလို့လဲဆိုတော့ဒီဗုဒ္ဓဘာသာအမိခံယုံတတ်တတ်လေးတွေလေသူတို့က အမိခံယုံတက်တက်ဆိုတော့ဟာပြောမယ်ပါမယ်သူများတွေကပြောဟာပါဟာလုံနေရတာကိုကဓာကြီးတွေကိုတွေးကြောက်ပြီးတော့လုံနေရတယ်လို့သူတို့စိတ်မှာထင်လာတယ်သေးသေးချာချာမသိတဲ့အခါကျတော့ဟမ်သူများတွေလည်းပျော်ပါနေတာပဲငါတို့ကြမှာဓာကြီးကြောက်ပြီးငါတို့ကမှလုံနေရမှာလားဆိုတဲ့အတွေးကဝင်လာတယ်ဝင်လာတဲ့အခါကျတော့အိုးနောက်ဘဝဆိုတော့လေကိုလည်းမြင်ရတာမှလို့အဲ့တော့ဆရာတော်တဲ့ကံနေဆိုတာဘယ်လိုလုပ်မြင်ရမှာလဲတဲ့အခု မိလိန်နာမင်းကြီးပေးတဲ့ဥပမာနဲ့ပဲဥစဉ်ပေးတာပါအခုခန္ဓာကိုယ်နောက်မှာကြည်သန်းအရေးရှိတယ်မို့လားအဲ့ဒီအရေးနောက်ကလိုက်နေသလိုကိုပြုတဲ့ကံတွေလိုက်နေတာတစ်ပင်ကအသီးတွေဘယ်အချိန်ဘယ်နှထွက်လာမှမသိဘူးအချိန်တိုင်းသီးတာပဲအဲ့ဒါတွေနဲ့မနေ့ကဥမာတွေပြောပြီးတော့မှအဲ့ဒါတရားအလုပ်ကိုလုပ်ဖြစ်အောင်လို့လုပ်တာဒါဆိုလိုတာကဗုဒ္ဓဘာသာလို့ပြောတဲ့ပုံကိုတော့မှအခြေခံအားနည်းတယ်ဆိုရင် तू ကအဲ့ဒီလွဲတဲ့ဘက်ကိုရောက်ရောက်သွားတာ နော်လွဲတဲ့ဘက်ကိုရောက်ရောက်သွားကြောင့်မို့ဦးဇင်းတို့ဗုဒ္ဓဘာသာအခြေခံခိုင်းလာရင်တော့ကံကံအကျိုးတွေယုံကြည်လာပြီယုံကြည်လာတဲ့ပုံကိုယ်တွေကြတော့သူတို့ကြတော့ဘာတွေလောက်လဲကံတွေလောက်လာဒါပေမဲ့သူတို့မှာဘာတွေပြန်ရှိလဲဆိုအဲ့တတ္တရဒိဋ္ဌိကပြန်ရှိတာနော်အဲ့ဒီဒိဋ္ဌိတွေကဥစ္စေတာဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကလည်းပြန်ရှိတတ်တယ်တတ္တရဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကလည်းပြန်ကတ်တတ်တယ်ဆိုတော့အဲ့ဒီဒိဋ္ဌိတွေရဲ့အကြောင်းတွေကိုဖះက အကုန်လုံးဟောတော့ဦးဇင်းတို့ကအဲ့ဒါကိုအခုဦးဇင်းနားလည်အောင်အစွမ်းနိုင်ဆုံးဒကာတော်မတွေကိုဦးဇင်းတို့ဒီနေ့ပြန်ပြီးတော့ခြုံငုံ သုံးသပ်ရှင်းပြပြောပြပြီးမှအော်ငါတို့မှာဒီဒိဋ္ဌိတွေရှိနေဒါတွေဟာပယ်သိနေဟာပါလားလို့အရင်ဆုံးဒါအာတရားနာတယ်ဆိုတာသင်ယူတာပဲเนาะအရင်ဆုံးလေ့လာရတယ်သင်ယူရတယ်ပြီးတဲ့အခါကျမှဒါကိုပယ်နည်းကိုကျင့်ရတာနောက်တော့မှအပြီးပယ်တာပေါ့သုံးစင်သွားရတယ်เนาะ အဲ့ဒါကြောင့်မို့အခုဒီနေ့ဗြမဇာလာတုတ်ရဲ့ဏိဒံဖြစ်ပေါ်လာပုံလေးကစပြီးတော့ဦးဇင်းအရင်ပြောပြနော်ဗြမတတလူလေနဲ့တုတ်ပိယဆိုတဲ့ပရပိုက်ဦးဇင်းတို့အိန္ဒိယဖျားဘူးသွားတဲ့လူတွေတော့အခုရောက်ခုပါတယ်နာလန္ဒာနဲ့ရာဇဂျိုကားနဲ့သွားရင်တော့တနာကြီးတနာကျော်တော့မောင်းရတယ်အဲ့တော့နာလန္ဒာနဲ့ရာဇဂျိုအဲ့ဒီခရီးကိုညသွားနေတာ ဟိုတော့ကတော့ခြေကျင်သွားရတာဆိုတော့အကြာကြီးပေါ့အခုကကားနဲ့ပေါ်တာမြန်တာ哦အဲ့ဒီလိုသွားနေတော့မြတ်စွာဘုရားနဲ့ယဟန်တန်ဃာတော်ကလည်း900အဲ့လန်ခီကိုသွားတာအဲ့ပရပိုက်နဲ့သူ့ရဲ့တပည့်ကလည်းသူတို့ကလည်းလန်ခီသွားနေတာသွားနေရင်းနဲ့ဟိုကပရပိုက်ကဘုရားကိုတော်တော်ကိုသူကမုန်းတာဘာလို့လဲဆိုတော့အရင်တော့ကသူတို့ကလည်းဆရာတွေလောက်ပြီးစားနေရတဲ့ဘဝလေ အခုမြတ်စွာဘုရားလည်းပေါ်လာရောသူတို့စားပေါက်တွေအတော်ပိတ်ကုန်တယ်စားပေါက်တွေပိတ်ကုန်တဲ့အခါကျတော့သူကဘုရားကိုဘလုံးမကိုဒီပရပိုက်ကမကြည့်ချင်ဘူးသူကအဲ့တော့မကြည့်ချင်တော့နောက်ကနေပြီးတော့ဘုရားအပြစ်ပြောတာအဲ့ဒါသူ့ရဲ့တပည့်ကလည်းဘုရားကောင်းကြောင်ပြောတာဆရာတပည့်နှစ်ယောက်ကဇကားကမကြိုက်ဘူးဖြစ်နေတာဆရာကမကောင်းကြောင်ပြောတယ်တပည့်ကကောင်းတာပြောတယ်တလန်းလုံးအဲ့ဒီကနေပြီးတော့ မင်းကွန်ဆိုတာရှိတယ်ရှင်မင်းနေသွားတဲ့လာတဲ့အခါမှာနားခိုဖို့လှုပ်တဲ့နေရာလေးအဲ့ဒီမှာနတ်ကွန်နေရှိတယ်မင်းကွန်နေရှိတယ်နတ်ကွန်နေကြတော့နတ်တွေအတွက်ပူဇော်တဲ့နေရာတွေပေါ့အခုအဲ့လိုနေရာလေးရောက်တော့မြတ်စွာဘုရားနဲ့တပည့်တန်ဃာတွေကလည်းအကုန်လုံးကဲချစ်ဆက်ခရီးဆက်ဖို့ဟာနည်းနည်းအချိန်နောက်ကျသွားပြီဆိုအဲ့မှာပဲတင့်တော်ကနေရာယူနားကြအဲ့တော့သူတို့ပြပိုက်နဲ့ဆရာတပည့်ကလည်းအဲ့ဒီနာမှာနားကြ နားကြရင်တညာလုံးပဲဒီတိုင်းပဲဆရာတပည့်ဆရာကအပြစ်ပြောတပည့်ကဖရာရကောင်းတာပြောအာဆရာအဲ့လိုမဟုတ်ပါဘူးမြတ်စွာဘုရားက အာမင်းမသိလို့ပါ तू ကဘလို့အပြစ်တွေပြောပြီးတော့ဂျန်နေယဟန်တွေကလည်းကြားမနေ့ကျတော့ဂျန်နေယဟန်တွေကစူးစူးစူးစူးနဲ့စကားပြောကြအဲ့စကားပြောကြတဲ့အချိန်မြတ်စွာဘုရားจิตသားတော်တဲ့ဘာเจ้าနေဆွေးနွေးနေလဲရှင်ဘုရားညာအဲ့ပြပိုက် ဆရာတစ်ဘက်နှစ်ယောက်တလန်းလုံးလဲဆရာကအရှင်ဘုရားအကြောင်းအပြစ်တွေပြောတယ်ဖေရတပည့်ကလည်းကောင်းကြောင်းတွေပြောတယ်ဖေရညကလည်းတညာလုံးပြောလိုက်တာဖေရဒီရောက်တော့အသာလေးပဲနားထောင်နေပါတယ်အဲ့ဒီမှာမြတ်စွာဘုရားချက်သားတို့တဲ့ငါဖះပေါ်မှာပဲဖြစ်ဖြစ်တရားပေါ်မှာဖြစ်ဖြစ်တန်ခါပေါ်မှာပဲဖြစ်ဖြစ်မကောင်းတဲ့အပြစ်ပြောရင်မင်းတို့အဲ့ဒီပုံကိုအပေါ် ဒေါသမဖြစ်လေနဲ့ဖရာဘောမှာတရားဘောမှာတန်ခါအပေါ်မှာအဲ့ဒီဖရာဘောမှာတရားဘောမှာတန်ခါအပေါ်မှာအပြစ်ပြောရင်ပြောတဲ့ပုံကိုယ်ကိုဒေါသမဖြစ်နဲ့ပြောတဲ့ပုံကိုယ်ကိုမင်းတို့ဒေါသဖြစ်လို့ရှိရင်မင်းတို့မှာအကုသိုလ်တွေဝင်ပြီးမင်းတို့စိတ်တွေဆုပ်ယုပ်သွားတယ် မင်းတို့ရဲ့တရားတွေမတိုးတက်တော့ဘူးအပြစ်ပြောတဲ့ပုံကိုကိုသွားပြီးဒေါသဖြစ်လိုက်သည့်အတွက်ကိုယ့်ရဲ့စိတ်မှာကိန်းသွားတဲ့ဒေါသကြောင့်ကိုတရားတွေဆုတ်ယုတ်တယ်အဲ့ဒီပုံကိုမင်းတို့ကပြန်ပြီးပြောလိုက်မယ်ဆိုလိုက်မယ်ဒေါသနဲ့တုံ့ပြန်လိုက်မယ်ဆိုရင် तू ပြောတဲ့စကားကဘာဆိုတာမင်းတို့သေးသေးချာချာမသိတော့ဘူးဒေါသနဲ့ပြန်တုံ့ပြန်လိုက်သည့်အတွက် သူပြောသမျှစကားကိုအကုန်လုံးနားမလဲတော့ဘူးတဲ့ကိုကဒေါသနဲ့တုတ်ပြန်လိုက်သည့်အတွက်ကိုရဲ့မဟုတ်ဘူးဆိုရင်တော့မဟုတ်တာကိုမင်းတို့ရှင်းပြတဲ့နော်ဟုတ်ရင်တော့သူ့အနေသူဒီဒါကတော့မဟုတ်ရင်မဟုတ်ဘူးဒါကတော့မင်းပြောတာငါတို့ဆွဆွတာဒါကတော့မဟုတ်ရင်မဟုတ်ဘူးတော့ရှင်းပြလိုက်တယ်ဒါပေမဲ့မဟုတ်မဟုတ်ကြီးကိုဆဲတယ်ဆိုတယ်ဆိုရင်တော့ဘာမှပြန်မပြောနဲ့တဲ့ ဥပမာနွားကြီးတို့ခွဲကြီးတို့ဝက်ကြီးတို့ပြောတယ်ဒါဖះကိုလည်းဆွဆွဲတဲ့ဟာတွေရှိတယ်မြတ်စွာဘုရားမဖြည့်ရှင်းဘူးဘာလို့လဲဆိုနွားကြီးလို့ခွေးကြီးလို့ပြောတော့ဖြည့်ရှင်းစရာမှမဟုတ်တာတဲ့သူကသူကြိုက်တာပြောသူ့အပြစ်သူခံလိုက်မယ်သူကသူယူလိုက်မယ်အဲ့တော့မြတ်စွာဘုရားကဘာလဲတခါကျတော့ပုံနာကြီးတယောက်ကအာကိုတော့အတော်ပြင်းတာသူများတွေတခါတည်းချွေးနှစ်ဖူးကချွေးချင်မကြအောင်ရှားဖွေလောက်ကင်စားလို့ရတာလေးကိုလာပြီးတော့အလူခံစားတယ် ဘလို့ညာလုံးနဲ့ဆိုလားအပြစ်တွေပြောဆဲလက်ဆက်ပြအသာပဲနေတာပြီးမှငါမင်းပြန်မေးပါဦးမယ်တဲ့မင်းသူများအိမ်နဲ့အလဲသွားဘူးလားတဲ့သွားဘူးတာပေါ့တဲ့သွားတဲ့အခါမင်းလက်ဆောင်ယူမသွားဘူးလားတဲ့ယူသွားတာပေါ့တဲ့အလကားသွားလို့မှမရတာအဲ့လက်ဆောင်ယူသွားတော့မင်းယူသွားတဲ့လက်ဆောင်ကိုသွားပေးတော့အဲ့ဒီအိမ်မိုင်ရှင်မယူမင်းဘာလုပ်မှာလဲကိုပစ္စည်းလေတဲ့ကိုကကိုယူမှာပေါ့အေးမှတ်ထားအခုလည်းအဲ့တိုင်းပဲတဲ့ မင်းတို့ငါဘောဘလို့ဆဲဆဲဘလို့ပြောပြောငါဘာလက်မခံဘူးတဲ့အဲ့ဒီအပြစ်တွေအကုန်မင်းပြန်ရမှာတဲ့ဒါဖះဝါဒအဲ့တော့မြတ်စွာဘုရားကမဟုတ်မဟလာပြီးပြောဆိုဆွဆွဲတယ်ဆိုရင်တော့ရှင်းပြပါတဲ့ဒါပေမဲ့သူတို့ဆွဆွဲတာကြီးကဘာမှရှင်းစရာမရှိဘဲနဲ့ကိုတက်တက်ကြီးလှုပ်တဲ့ဟာမျိုးဆိုရင်တော့မရှင်းနဲ့တဲ့သိတာသိခံနေလိုက်တယ်နော်အဲ့တော့ဆွဆွဲတဲ့ပုံကိုယ်နဲ့ပတ်သက်ရင်လည်းမြတ်စွာဘုရားကပြန်ပြီးမတုံ့ပြန်နဲ့ ဆဲဆဲဆိုဆို မဟုတ်တာဆိုရင် ပြောနေရင်အသာငုံခံနေလိုက်အေးကိုကဖြည့်ရှင်းတဲ့နာမျိုးဆိုရင် ပြန်ပြီးတော့ဖြည့်ရှင်းပေးလိုက်ပါ ဖြည့်ရှင်းလို့မရတဲ့ဟာမျိုးဆိုသိတာသိခံပြီးနေလိုက်တဲ့နော်နောက်ပြီးတော့ဘင်းတို့ကိုမြောက်ပြောလာရင်မြောက်ပြောလာတိုင်းလဲသူကဝမ်းမသာနေတယ်နော်မြောက်တာတချို့တလေမြောက်တာအကောင်းမြောက်တာမဟုတ်ဘူးကိုယ်ကြောက်တွန်းချခြင်းလို့အရင်ထမြောက်တာမြောက်တာကြီးသူကဝမ်းသာလို့ရှိရင်အဲ့ဒါမသိတော့ဘူးတဲ့ သူကကိုယ်ကြောက်တွန်းနေလို့ပြောတာလားငါအကောင်ပြောတာလားဆိုတော့မတိပဲနဲ့ဘေးကပြောတာအမြောက်တာအဟုတ်ထင်ပြီးငါအဲ့တော့ယုံလိုက်တာအပိတဘာငါပေါ်လှုပ်သွားတယ်ဆိုပြီးတော့လေဟုတ်တယ်မလားအခုလိန်ခါရတဲ့ပုံကိုယ်တော်များများဆိုအဲ့ဒါပဲလေအာလာပြီးကပ်ပြီးတော့အတင်းမြောက်တယ်ပင့်တယ်ကိုကိုကိုအဟုတ်ထင်လာတာကိုကကိုပေါ်ဘလို့လှုပ်သွားမယ်မသိဘူးရောင်မို့မြောက်ပင့်တာတွေပေါ်မှာလဲသွားပြီးတော့ဝမ်းမြောက်ဝမ်းသာမဖြစ်နဲ့ အဲကောင်းတာပြောတယ်ဆိုအေးဟုတ်ပါတယ်ငါတော့ဒါလေးဒီလိုလုပ်တယ်အေးအေးအေးအေးဒါပဲနော်အဲ့ဒီလိုဝမ်းသာပြီးတော့အရာကြီးတွေနောက်ဖြစ်နေလဲမင်းတို့လောဘတယ်အဲ့ဒီလောဘနဲ့ကြည်နိုးပြီးအရာကြီးတွေလုပ်နေမင်းတို့တရားဆုတ်ယုတ်မှာပဲတဲ့နော်ဒေါသနဲ့ရှင်ရင်လဲကိုတရားတွေကဆုတ်ယုတ်တယ်မောဟနဲ့ရှင်ရင်လဲကိုတရားတွေကဆုတ်ယုတ်တယ်တဲ့ဒါကြောင့်မို့ဝမ်းသာဝမ်းနဲ့နောက်ကိုမလိုက်ပါနဲ့တဲ့ကိုတရားကိုပဲတီအောင်နေအဲ့ဒီကနေမြတ်စွာဘုရား အဲ့ဒီအခုမြမတတ္တဆိုတဲ့လူလင်ကငါဖះကိုချီးမွမ်းတယ်ဆိုတာချက်သားတော်တဲ့တကယ်တမ်းက အောက်အခြေခံသီလာပိုင်းလေးလောက်ပဲသူတို့သိတာနော်ငါဖះရဲ့သူတမတဘူးသောဇာမခေါ်ဘူးလိန်ညာမပြောဘူးဒိဋ္ဌိမတော်ဘူးသူတို့ကသားမရမကျွလွန်ဘူးပန်းနန္တာအမွေတွေငါဖះမလိန်ချဲဘူးနော်ရွှေငွေတွေမခံယူဘူးသူတို့ကအစေခံနဲ့မလောက်ဘူးနော်အဲ့မှာတခါတည်း ဆိုလာသီလမေဇီမာသီလမဟာသီလဆိုမြတ်စွာဘုရားသီလအဆင့်၃ဆင့်ကိုတခါတည်းခွဲပြယသိယဟန်လို့ပြီးတော့နေတဲ့အော်ဂေါတမဗုဒ္ဓဆိုတာကဒီလိုသီလတွေကိုလည်းလုံချောင်းထိန်းတဲ့ပုဂ္ဂိုလ်ဖြစ်တယ်နော်သူ့ရဲ့စာဝတ်နေရေးနဲ့ပတ်သက်ပြီးတော့ဘေဒင်ဟောဓာတ်ရိုက်ဓာတ်ဆင်းဟိုလက္ခဏာကြည့်အကုန်လုံးအဲ့ဒါမျိုးတွေနီးနဲ့ရှာဖွေစောက်တော့တာလည်းမရှိဘူး ဒီဟာတစ်ခုကိုရဖို့ရအတွက်အစားအသောက်တွေရဖို့ရအတွက်ဟိုလူပစ္စည်းတွေဒူလူပစ္စည်းတွေတဲပေးရမပေးရယူပေးရအစေခံမျိုးတွေလည်းလောက်တာမရှိဘူးဆိုပြီးတော့မြတ်စွာဘုရားကသီလအဆင့်စင့်ကိုမြတ်စွာဘုရားအဲ့လိုဟောသွားတာအဲ့လိုသီလအဆင့်စင့်တွေဟောပြီးတော့မှချက်သားတော်တဲ့အဲ့ဒီတော့ဗြဟ္မတတ္တလူလင်က तू သိရင် तू သိသလောက်လေးနဲ့ပဲ तू ကငါဘုရားကို တိုင်းတာပြီး तू ကချီးမွမ်းကန်းထုတ်တာ तू ချီးမွမ်းတဲ့ဟာလေးကဘာမှမဟုတ်သေးဘူး तू က तू သိသလောက်ပဲ तू ပြောမှာလေအဲ့တော့ तू သိသလောက်နဲ့ပြောယုံလေးနဲ့လေဗုဒ္ဓဘုရားရှင်ရဲ့ဂုံကမပြေဆုံးဘူးတဲ့ဗုဒ္ဓဘုရားရှင်ရဲ့ဂုံကိုသိနိုင်တာကဘလို့ပုံကိုယ်တွေမှာသိနိုင်တာလဲဆိုတော့အခုငါဘုရားဟောတဲ့ဟောဒီလို့ဒိဋ္ဌိ62ပါးမျိုးကိုသိနိုင်တဲ့ဉာဏ်တော်မျိုးအဲ့လိုဉာဏ်တော်မျိုးကြီးတွေရှိထားတဲ့အခါကျမှဩဗုဒ္ဓဘုရားရှင်ရဲ့ တပ်ပိညုတညံဆိုတာဒီလိုကြီးတောင်အကုန်ပိုင်းခြားပြီးသိနိုင်တဲ့ညံမာလားဆိုတာအဲ့ဒါမျိုးသိခြင်းနဲ့နှိုင်းရှင်မှမြတ်တာဒါတောင်မှဘုရားဟောလို့သိရတဲ့အသည့်ဘုရားရှင်တပါးတပါးရဲ့ဂုံကျေးဇူးအဲ့ဒါကိုနောက်ထပ်ဘုရားရှင်တပါးကတသက်လုံးထိုင်ပြောလို့တော့မကုန်ဘူးဒီဘုရားရှင်တပါးရဲ့ဂုံကျေးဇူးကိုပဲငါတော့ထိုင်ပြောမသွားမကွာဆိုရင်ကျန်တဲ့တရားတော့ဟောတရားမရှိဘူးအဲ့ဒီတရား ပြောလို့ကိုမကုန်နိုင်တာဘုရားရှင်ရဲ့ဂုံကျေးဇူးတွေဘုရားရှင်ရဲ့ဂုံတတ္တိတွေအဲ့ဒါကြောင့်မို့ဂုံတတ္တိတွေဂုံကျေးဇူးတွေကအမတန်ကြီးမားတယ်ကြီးမားတဲ့အခါကျတော့အဲ့ဒီဗြဟ္မတတ္တလူလင်အောက်ကအခြေခံပုံကိုယ်လေးကချီးမွမ်းတယ်ဆိုတာလဲဘာမှမဟုတ်တဲ့အစဉ်လေးပဲအဲ့ဒီဘာမှမဟုတ်တဲ့အစဉ်လေးနဲ့တခါတလေကြတော့လဲအချီးမွမ်းခံရရင်အချီးမွမ်းခံရတဲ့ပုံက နှိမ့်ကြသွားတတ်တယ်ဟိုဟိုသူများအထင်သေးတတ်တယ်ပြောတယ်သူကသူတော့မနှိမ့်ကြပါဘူးဥဒုဘောဓနာကျမ်းရေးတဲ့ဆရာကြီးဘိုးဦးကောင်းသူကကြမ်းရဲတော့သူ့တပည့်တယောက်ကတခါတည်းလိုက်ပြီးတော့ဟာသူ့ဆရာကြီးရေးတဲ့ကြမ်းကဘလို့ကောင်းတယ်ဆိုပြီးတော့လှက်ပတ်ပြီးတော့လိုက်ကြွားလို့အဲ့ဒီခက်ကငွေတရားပေးပြီးပိတ်ရတယ်တဲ့ ငါတပည့်ရာတော်ပါတော့ကွာမင်းနောက်လည်းဘယ်သူမှမပြောပါနဲ့အဲ့ဒီငွေတရားယူပြီးမင်းရပ်ပါတော့လို့ခိုင်းရဘာလို့လဲဆိုတော့လိုက်ကျင်ညာတဲ့တပည့်ကစာတလုံးမှမတတ်တဲ့တပည့်ဖြစ်နေတာဆိုတော့စာမတတ်တဲ့တပည့်ကဆရာကြီးရဲ့ကြံကောင်းကြောင်းလိုက်ကျင်ညာတော့အဲ့ဒါနဲ့ငွေပေးတောင်ပိတ်ရတယ်တဲ့ဒါကြောင့်မို့သူ့ရဲ့ပညာရှိတဲ့ပုဂ္ဂိုလ်မှာပညာရဲ့အစွမ်းသိတာမို့မြတ်စွာဘုရားအဲ့ဒီမှာအခုသီလအဆင့်မြင့်မြင့်သွားတဲ့အတိုင်းတာလေးလောက်ပဲ ကြံတဲ့ပုံကငါဖះရဲ့ဂုံကိုချီးမွမ်းမယ်ဆိုချီးမွမ်းနိုင်တာတဲ့ဟောဒီလိုဂုံတွေရှိတာမျိုးကိုသိနိုင်တဲ့ပုံကမှတကယ်ချီးမွမ်းခြင်းဖြစ်တယ်ဆိုပြီးတော့အဲ့ဒီမှာလောကကြီးမှာเนาะအယူဝါဒတွေเนาะဖះရှင်ကိုတော်မြတ်ကြီးသိတဲ့အယူဝါဒပေါင်းအာလုံး60နဲ့2မျိုးเนาะ60နဲ့2မျိုးပုပ္ပန္တကပ္ပိကဒိဋ္ဌိ အဲ့ဒါကမြန်မာလိုပြောတော့ရှေးအတိတ်အကြောင်းတွေကိုစွဲပြီးတော့အယူလွဲတာနော်အတိတ်အကြောင်းတွေကိုစွဲပြီးတော့အယူလွဲတဲ့ဒိဋ္ဌိကဘယ်နှပါတုံးဆိုတော့78ပါအဲ့နှစ်ခုတော့မှတ်ခဲ့ရမယ်နော်အတိတ်အကြောင်းတွေကိုစွဲပြီးတော့အယူလွဲတာက78ပါရှိတယ်နော်အပရန္တကပ္ပိကဒိဋ္ဌိဆိုတာနောင်အနာဂတ်နဲ့ပတ်သက်ပြီးတော့ နော်အယူလွဲသွားတာက44ပါအတိတ်အကြောင်းနဲ့ပတ်သက်ပြီးတော့အယူလွဲတာက78ပါအနာဂတ်အကြောင်းနဲ့ပတ်သက်ပြီးတော့လွဲတဲ့အယူမှားမှုက44ပါဆိုတော့အလုံးမိစ္ဆာဒိဋ္ဌိ62ပါနော်အဲ့ဒီမိစ္ဆာဒိဋ္ဌိ62ပါအဲ့ဒီမှာဦးဇင်းတို့ဒီနေ့အဲ့ဒီအတိတ်အကြောင်း နဲ့ပတ်သက်လို့လွဲတဲ့အယူလွဲမှုအဲ့ဒါ78ပါးတဲ့ကိုဒီနေ့ဦးဇင်းတို့နည်းနည်းပြီးသလောက်ဒီနေ့ရှင်းမယ်နော်အဲ့တော့လောကကြီးမှာတဲ့လူတွေဟာအယူလွဲတဲ့အခါကျတော့အဲ့ဒီ78ပါးကဦးဇင်းတို့တတ္တတဒိဋ္ဌိတည်တယ်မြဲတယ်လို့အယူလွဲမှု၄ပါး နော်တတ္တတဒိဋ္ဌိအဲ့ဒါကအယူလွဲမှုက၄ပါးအဲ့ဒီ၄ပါးကိုအရင်လုပ်မယ်နော်18ပါးရှိတဲ့အထက်က၄ပါးကိုဦးဇင်းတို့အရင်ရှင်းမယ်18ပါးလုံးမှတ်ရင်လည်းမမှတ်မိပါဆိုလို့ပြီးမှတစ်ခုချင်းတစ်ခုချင်းလေးတွေနော်ဦးဇင်းတို့အဲ့တော့ရှေးအတိတ်ကြောင့်တဲ့အဲ့ဒါကိုစဉ်းစားတွေးခေါ်ပြီးတော့လွဲသွားတဲ့တတ္တတဒိဋ္ဌိ၄မျိုးရှိတယ်တဲ့ နံပါတ်1အဲ့ဒီ၄မျိုးကနံပါတ်1ပုံကောကဘလို့ပုံကောလဲဆိုတော့သူကလူဘဝမှာတရားတွေအားထုတ်ပြီးတော့ဘဝပေါင်းသိမ့်နဲ့ခြီပြီးတော့အတိတ်ဘဝကိုမြင်နိုင်တဲ့ပုံကောတဲ့လူဘဝမှာသူကတရားတွေအားထုတ်ပြီးတော့ဘဝတွေကိုသိမ့်နဲ့ခြီပြီးတော့သူကတဘဝပြီးတဘဝဘယ်အမျိုးဘယ်အနွယ်ဘယ်နာမည်နဲ့မိသားစုဘယ်သူနဲ့ သားဘယ်နှစ်ယောက်သမီးဘယ်နှစ်ယောက်အကုန်လုံးကို तू ကအတိအကျသိနိုင်တယ်တဘဝပြီးတဘဝ तू ကြည်လိုက်တာဘဝတွေသိမ့်နဲ့ချီပြီးတော့ကြည်လိုက်ပြီးတော့အဲ့ဒီပုံကိုကဘလို့သွားပြီးတော့တွေးလဲဆိုတော့ဩတဲ့ဒီအတ္တဆိုတာလေးဝိညာဉ်ဆိုတာလေးပေါ့ဗမာတွေခေါ်ဆိုဝိညာဉ်နော်အတ္တလိပ်ပြာအတူတူပဲနော် လိပ်ပြာလို့လည်းခေါ်တယ်ဝိညာဉ်လို့လည်းခေါ်တယ်အတ္တကောင်လေးလို့လည်းခေါ်တယ်တကယ်တမ်းကတော့ဒီနန္တရားလေးကိုသုံးလိုက်တာပါပဲဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာတဲ့ဟာလေးကို तू ကသုံးလိုက်တာဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတာတကယ်တမ်းဖះဟောလို့သိတာ哦တာမန်အဖြစ်ဆိုရင်တော့အဲ့ဒီစိတ်ကလေးသိနေတဲ့ဒီဟာလေးကို तू ကအဲ့ဒါလေးကိုအတ္တလို့ तू ကခေါ်ကြတယ်ဝိညာဉ်လို့ခေါ်ကြတယ်လိပ်ပြာလို့ခေါ်ကြတယ် အဲ့ဒီဝိညာဉ်လို့လက်ပြလို့အတ္တလို့ခေါ်တဲ့အဲ့ဒီဟာလေးကရှိတယ်အတိတ်ဘဝတွေကိုငါတွေးတဲ့အခါရောက်တော့ဒီယုတ်ကြီးကတော့ तू ကသေးသေးသေးသေးပြီး तू ထားခဲ့တယ်အဲ့ဒီအတ္တလေးကမသေးဘူး तू ကယူဆတဘဝပြီးတဘဝငါသွားနေရတာအဲ့ဒီအတ္တလေးနဲ့ပဲသွားနေရတာအော်ဒီအတ္တလေးဟာမသေးပါလားတည်တယ်မြဲတယ်လို့ तू က အဲ့ဒါလေးကိုယူလိုက်တယ်အဲ့ဒါဘဝပေါင်း तू ကဘလောက်ထိသိနိုင်တဲ့ပုံကိုလဲဆိုဘဝပေါင်းတသိန်းလောက်ထိသိနိုင်တဲ့ပုံကိုနော်ဘဝပေါင်းတသိန်းလောက်ထိပြန်ကြည့်ပြီးတဲ့အခါကျတော့ तू ကအဲ့ဒီမှာ ပြန်ကြည့်ရင်ကြည့်ရင်ကြည့်ရင်ကြည့်ရင်ကြည့်ရင်နဲ့အော်ခွေးဖြစ်တော့လည်းငါပဲဟောနတ်ဖြစ်တော့လည်းငါပဲဟောတလိษံဖြစ်တယ်မြမာဖြစ်တယ်လူဖြစ်တယ်ရှင်မြင်ဖြစ်တယ်အော်ဒီခန္ဓာကြီးကချွတ်ချွတ်ချွတ်ချွတ်ပြီးပြောင်းပြောင်းပြောင်းပြောင်းသွားပြီမဲ့အော်ဒီဝိညာဉ်က သူကမသေးဘူးဒီကောင်အမြဲတမ်းတင်းနေတယ်ဒီဝိညာဉ်လေးကတဘွားပြီးတဘွားထွက်ထွက်ထွက်ထွက်ပြီးတော့သူကပြောင်းပြောင်းပြောင်းပြောင်းပြီးတော့ဝိညာဉ်ကကူးပြောင်းနေတယ်အဲ့ဒီကူးပြောင်းနေတာလေးကအော်ဒါလေးဟာငါတို့အဲ့ရဲ့အတ္တဝိညာဉ်လေးပဲ तू ကထာဝရတည်တာလို့ तू ကအဲ့ဒီအတ္တလေးကိုတည်တယ်မြဲတယ်လို့ယူဆတဲ့ပုဂ္ဂိုလ်ကနံပါတ်1တမျိုးတဲ့နံပါတ်2ပုဂ္ဂိုလ်ကျတော့သူ့ထက်တမာရီအားကောင်းတဲ့ပုဂ္ဂိုလ် သူကကြတော့ဘလောက်ထိမြင်နိုင်လဲဆိုတော့တန်ဝတ္တဝိဝတ္တထာယီကတ်ဆိုတာကဦးဇင်းတို့ဒီကဘာကြီးပြက်တဲ့အခါကျတော့ရေကြောင်းလေကြောင်းမီးကြောင်းဆိုတဲ့အကြောင်း၃မျိုးမျိုးနဲ့အကြောင်း၃မျိုးမှာတစ်မျိုးမျိုးနဲ့ကဘာကြီးကပြက်တာကိုတခါတည်းရေကြောင်းပြက်တယ်တခါတည်းလေကြောင်းပြက်တယ်တခါတည်းလေမီးကြောင်းပြက်တယ်ဆိုတော့အဲ့ဒီလိုပြက်တဲ့အခါရောက်တော့တဲ့သူကပြက်နေတဲ့ကဘာကြီးကလည်းနှစ်ပေါင်းသန်းပေါင်းများစွာကြာတာ မိတွေလောင်ပြီးတော့ကဘာကြီးတွေမီးလောင်ပြီးပျက်စီးနေတာနှစ်ပေါင်းတန်းပေါင်းဘီလီယံပေါင်းများစွာကြာတယ်နော်အဲ့ဒီကနေမှကဘာကြီးတွေပြက်ပြီးတော့မီးတွေလောင်ကျွမ်းပြီးတော့နောက်ဆုံးဟာလာဟင်းသမီးကြီးပဲကျန်တော့ရေချောင်းဖြတ်တဲ့ကဘာလဲရေတွေတိုက်စားနေတာမီလီယံပေါင်းများစွာသောနှစ်တွေကြာတယ်နော်လေချောင်းတိုက်တဲ့ကဘာတွေကလည်းလေတွေတိုက်ပြီးတော့ပြက်တာကလည်းနှစ်ပေါင်းမီလီယံပေါင်းများစွာကြာတယ်အဲ့ဒီလိုတွေအကုန်ကြာပြီးတော့ ဘယ်ဟာနဲ့အကြောင်းပြက်ပြက်ကမ္ဘာလောကကြီးတစ်ခုလုံးနောက်ဆုံးဟာလာဟင်းလင်းမြေကြီးဖြစ်သွားတာအဲ့ဒီလိုဟာလာဟင်းလင်းမြေကြီးဖြစ်ပြီးတော့နေတဲ့အချိန်ကာလအဲ့ဒီအချိန်ကာလကလည်းအကြာကြီးအဲ့ဒီကနေပြီးတော့လောင်နေတာလည်းအကြာကြီးဟာလာဟင်းလင်းမြေကြီးဖြစ်နေရအကြာကြီးပြန်ပြီးကဘာကြီးပြန်တည်လာတာလည်းအကြာကြီးအဲ့ဒီလိုသုံးခုသုံးဌာနကဘီလီယံပေါင်းဘီလီယံပေါင်းများစွာကြာပြီးတော့မှသူကဒီကဘာကြီးနောက်ဆုံးတစ်ခါပြန်ကုန်သွားပြီဆိုမှ တကဘာလို့ခေါ်တာတကဘာတကဘာလို့ခေါ်တဲ့ကာလကအဲ့ဒီပျက်စီးပြီးတော့စပြီးတော့ဒီဘက်ကိုတီးပြီးပြန်ပြက်သည့်တိုင်အောင်ဆိုအကြာကြီးပဲအဲ့ဒါကိုတန်ဝတ္တထာကြီးဝေဝတ္တထာကြီးဆိုပြီးတော့သူကစလို့သုံးလိုက်တာအဲ့ဒီနာဖြစ်နေတာတွေတီးနေတာတွေအဲ့ဒီလိုကဘာအကြာကြီးနေတာအဲ့ဒီလိုအကြာကြီးနေတဲ့ကဘာပေါင်းအဲ့ဒီပုံကသူဆယ်ကဘာလောက်ထိတော့သူကသွားပြီးတော့ကိုသူ့ရဲ့တမာတိနဲ့သူကပြန်ပြီးကြည့်နိုင်တာ ကြည့်နိုင်လိုက်တဲ့အခါကျတော့သူကလည်းအဲ့လိုသွားတွေ့ဒီခန္ဓာကြီးကတော့တဘွားပြီးတဘွား तू ကပြောင်းပြောင်းနေရတယ် तू ကတွေ့တယ်ခွေးဖြစ်လိုက်လူဖြစ်လိုက်ကြက်ဖြစ်လိုက်ငှက်ဖြစ်လိုက်တယ်ဒါပေမဲ့ဒီဝိညာဉ်လေးကြတော့ပြေးနေတာတဘွားပြီးတဘွားတဘွားပြီးတဘွားကူးနေတာဒီဝိညာဉ်လေးကတော့မသေးဘူးလို့ तू ကအဲ့ဒီလိုဒုတိယပုဂ္ဂိုလ်ကလည်း तू က10ကဘာလောက်ထိကိုမြင်ပြီးတော့ तू အဲ့လိုပြန်သိတယ် နောက်တတိယပုံကိုကြတော့သူ့ထက်သားတယ်ကဘာပေါင်း40အထိကိုသူကပြန်ကြည့်နိုင်တယ်အဲ့ဒါကသာသနာ့ဘကာလမှာအမြင့်ဆုံးကြည့်နိုင်တဲ့စွမ်းအားပဲကဘာ40ထက်ဟိုဘက်မကြည့်နိုင်ဘူးသူတို့ရဲ့တမာရီစွမ်းအားကကဘာပေါင်း40လောက်အထိအတိတ်ဘဝတွေအကုန်လုံးပြန်ပြီးတော့ကြည့်နိုင်တဲ့အခါကျတော့ကြည့်တဲ့အခါကျတော့ तू ကလည်းအဲ့လိုသွားမြင်တာ။အော်တဘဝပြီးတဘဝပြင်းနေရတာ ဒီဝိညာဉ်ကောင်လေးကတော့ရှိနေတာဒီအတ္တကောင်လေးဝိညာဉ်ကောင်လေးလိပ်ပြာလေးကရုပ်ကြီးရတာ तू ကတဘွားပြီးတော့ပြောင်းပြောင်းပြောင်းပြောင်းနေဒီဟာလေးကတည်တယ်မြဲတယ်လို့ तू ကအဲ့ဒီလို तू ကလည်းပြန်ပြီးတော့ तू က तू သိလို့အဲ့ဒီသုံးဥသောပုံကိုများကသူ့ရဲ့တမာတိကြောင့်သိတာနော်တမာတိမရှိဘဲသိတာမဟုတ်ဘူးတို့ကတရားတွေအားထုတ်လို့ကဘာဘဝပေါင်း သိမ့်တဲ့ချီပီကိုပြန်သိနိုင်တယ်10ကဘာလောက်ထိပြန်သိနိုင်တယ်ကဘာ40လောက်ထိပြန်သိနိုင်တယ်ဆိုတော့အဲ့ဒီ၃မျိုးသိခြင်းကအဲ့ဒီပုံကိုယ်တွေကတရားအထုတ်လို့သိတာနောက်တစ်မျိုးပုံကိုယ်ကြတော့သူကတရားအမထုတ်ဖက်နဲ့ကြားဘူးနာဝနဲ့သူကကြံတွေးတာဥပမာဆိုလို့ရှိရင်ဦးဇင်းတို့ဘုရားရှင်ရဲ့လက်ထက်ကလည်းဖြစ်တာပဲလေမြတ်စွာဘုရားသူမေတ္တာရှင်ရန်သိဘဝနေပြီးတော့ငါ အဲ့ဒီဘဝမှာဗျာဒိတ်ယူခဲ့တယ်နောက်ဆုံးဝေတန္တရာမင်းဘဝနဲ့လူပြည်မှာနေခဲ့တယ်အဲ့ဒီကနေမှတခါတဲ့နတ်ပြည်တက်တေတကေတုနတ်သားဖြစ် ဖြစ်ပြီးတော့အဲ့ဒီကနေလူပြည်ဆင်းပြီးတော့တိဋ္ဌထမင်းသားနဲ့ငါဖျားဖြစ်တယ်ဆိုတော့အဲ့ဒီယဟန်ကဘာယူလိုက်လဲဆိုတော့ဩဝိညာဉ်ကောင်လေးကပြေးတာသူမေရာရှင်ရတဲ့ဘဝတုန်းကလည်းဖျားပဲဩဝေတန္တရာမင်းဖြစ်တော့ကလည်းဖျားပဲဆိုပြီး तू ကအဲ့ဒီလို तू က ဒီခန္ဓာကြီးတွေဒါပြောင်းသွားတာအရင်ကလည်းဒါပဲဆိုပြီးသူအဲ့လိုသွားယူလိုက်တာအဲ့ဒါမျိုးကသူဟာသူသိလို့မဟုတ်ဘူးသူများရဲ့အပြောသူများရဲ့အဟောသူတစ်ပါးစီကကြားဘူးနားဝနဲ့အယူလွဲခဲ့တဲ့ပုံကိုအဲ့တော့ဘယ်နှမျိုးတော့၄မျိုးတတတဒိဋ္ဌိတည်တယ်မြဲတယ်လို့ယူဆတဲ့ပုံကိုဒီဘယ်နှမျိုးတော့၄မျိုး အဲ့ဒီလေးမျိုးကနံပါတ်1တရားအထုတ်ပြီးတော့ဘဝပေါင်းတသိန်းလောက်အထိကို ပြန်ပြီးတော့မြင်နိုင်တဲ့ပုဂ္ဂိုလ်နံပါတ်2ပုဂ္ဂိုလ်ကဆယ်ကဘာလောက်ထိပြန်ပြီးတော့မြင်နိုင်တဲ့ပုဂ္ဂိုလ်နံပါတ်3ကကဘာ40အထိပြန်ပြီးတော့မြင်နိုင်တဲ့ပုဂ္ဂိုလ်နံပါတ်4ကကြားဘူးနာဝနဲ့တွေးတော်ကြံစပြီးပြောဟောတဲ့ပုဂ္ဂိုလ်အဲ့ဒါ၄မျိုး အဲ့ဒီလေးမျိုးကတတ္တတဒိဋ္ဌိတဲ့အဲ့ဒါကြတော့ဦးဇင်းတော်ဗုဒ္ဓဘာသာတွေထဲမှာလည်းရှိတာပဲเนาะအခုဗုဒ္ဓဘာသာတွေဦးဇင်းတို့ဒကာဓမ္မတွေအော်လိပ်ပြာကောင်လေးเนาะဒီလိပ်ပြာလေးကတချို့တယ်လေဆိုရင်အမအသက်ထွက်ခါနာဒီဟပ်ပဟပ်ပနဲ့တော့နေသေးတယ်ဆိုပြီးတော့ तू ကတခါတည်းချို့လေးဘလို့လေးအသက်ထွက်တယ်လဲဆိုတာကြည့်ကျင်လို့တော့စောင့်တောင်ကြည့်ကြတာเนาะဘုရားလက်ထက်ကရှင်မင်းကြီးတစ်ပါးများဆိုရင် အဲ့ဒီလိပ်ပြာဆိုတာဘလို့ထွက်တယ်လဲဆိုတာသိခြင်းလို့တတ်မိန်ပေးထားတဲ့လူကိုစင်အိုးထဲထည့်ထားတာစင်အိုးထဲထည့်ပြီးတော့တခါတည်းအပေါ်ကနေအဖုံးပိတ်ပိတ်ပြီးတော့အဲ့ဒီရဲ့သူ့ရဲ့ထွက်တဲ့လိပ်ပြာဘယ်ကထွက်တယ်လဲဆိုစောင့်ကြည့်တာဟိုကမှုံးပြီးသေသွားတာကြည့်လိုက်တဲ့အခါကျတော့လိပ်ပြာဟာမတွေ့ဘူးခက်နေပြီဒီလိပ်ပြာကဘယ်အနေထွက်ထွက်ပြေးတာလဲပေါ့နော်အဲ့ဒါမျိုးနောက်ကြတော့ဘလောက်ထိသူလောက်လဲဆိုတော့ခန္ဓာကိုယ်အရေးကွန်းတွေတစ်ခုချင်းခွာကြည့်တာ ဟိုကသေသွားတာမတွေ့ဘူးတဲ့အရှင်ဘုရားတို့တဲ့အရှင်ဘုရားတို့ဒါတွေအဟွာဖြစ်တဲ့ဟာကို तू မတွေ့နိုင်ဘူးဆိုတဲ့အကြောင်းကိုအယူတွေလွဲပြီးတော့တခါတည်း तू ရှောက်လုံနေတာနော်အဲ့ဒါကြောင့်မို့လူတွေမှာလည်းရှိတယ်လိပ်ပြာလေးတွေဒီဘဝနေဟိုဘဝကိုကူးသွားတယ်နော်သူကအမှန်မြင်အမှန်သိဖို့ကြတော့တဲ့မြတ်စွာဘုရားက तू ကသူ့မေတာရှင်ရသေးဘဝ သူမေရာရှင်ရသေးဘဝတုန်းကနဲ့အခုတိဋ္ဌထမင်းသားဘဝရောက်တဲ့ဘဝဟာဆိုင်သလားဆိုလည်းမဆိုင်ဘူးမဆိုင်ဘူးလားဆိုလည်းဆိုင်တယ်ဘာတွေကဆိုင်တာလဲဆို စွမ်းအားတွေ energy တွေတတ္တိတွေကဆိုင်တာရုပ်တွေနာမ်တွေကမဆိုင်ဘူးသူမေရာရှင်ရသေးဘဝကဖြစ်ခဲ့တဲ့ရုပ်အစဉ်နာမ်အစဉ်ကအခုတိဋ္ဌထမင်းသားရောက်တည်တည်ဘာတစ်ခုမှမပါတော့သေတကေတုနာတာဖြစ်စဉ်တော့ကယုံနာအစဉ်ကအခု တိတ်တထာမင်းသားဖြစ်တဲ့ချိန်မှာမပါဘူးဝေသန္တရာမင်းဘဝတုန်းကဖြစ်ခဲ့တဲ့ဟာလဲအခုဖျားဖြစ်သည်ထိမပါဘူးဘာလို့လဲဆိုတော့ယုတ်ကဂရေ9000နာငါဂရေတသိမ့်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်ချုပ်ဖြစ်နေတာတဲ့အဲ့ဒီလိုဖြစ်လိုက်ချုပ်လိုက်ဖြစ်လိုက်ချုပ်လိုက်ဖြစ်နေတဲ့လောကကြီးထဲမှာရုပ်တင်နာတွေကဒီဘဝနေဟိုဘဝပါသွားတယ်ဆိုမရှိဘူးအဲ့ဒီတော့မှန်ရှိမှရက်လိုက်တဲ့လူလိုပဲမှန်ထဲမှာမြင်နေရတဲ့အယုတ်ကကိုယ်ယုတ်လားဆိုတော့လည်းမဟုတ်ဘူး ကိုကမရိုက်ရင်အဲ့ဒါပေါ်သလားဆိုမပေါ်ဘူးအခုလည်းပဲသူကသူမေရာရှင်အသေးဘဝမှာဗျာဒိတ်ကိုခံယူတယ်ဗျာဒိတ်ခံယူပြီးတဲ့အခါကျတော့အဲ့ဒီဘဝကနေပြီးတော့အဲ့ဒီမှာ ပါရမီတွေသူဖြည့်ခဲ့တယ်ပါရမီ ဖြည့်ခဲ့တဲ့သူမေရာရှင်ရသေးရဲ့ပါရမီအလျောက်နောက်ဘဝတွေမှာကျတော့လဲပါရမီဖြည့်တဲ့ပုဂ္ဂိုလ်ထပ်ပြန်ဖြစ်တာ စိတ်ကအရင်တော့ငါဖះဖြစ်အောင်လုပ်မယ်လုပ်မယ်လုပ်မယ်ဆိုတဲ့စိတ်ကရှိတဲ့အခါကျတော့နောက်ဘဝကျတော့အဲ့စိတ်တွေကကိမ့်ပြီးတော့တခါတည်းလောက အကိုအဲလောကအကျိုးတွေကောင်းကျိုးတွေကို तू ကတည်ဖို့ခြင်းတဲ့ပုံကိုကြီးဖြစ်တာပဲသူ့ရဲ့ဒီအတိတ်ခံကလောက်ခဲ့တဲ့ပါရမီဓာတ်ခံတွေက तू ကနောက်မှရိုက်ခတ်မှုရှိတာဦးဇင်းတို့အခု စာတင်တဲ့အခါကျတော့တဒန်းတင်တယ်နှစ်တန်းတင်တယ်သုံးတန်းတင်တယ်သူ့အနေနဲ့သူအစင်းစင်းအစင်းစင်း တဒန်းကစာတွေကတော့သူ့အတူပေးခဲ့ပြီဖတ်ခဲ့တဲ့စာတွေကဒါပေမဲ့အဲ့ဒီမှာမှတ်မိနေတာတွေပေါ်ပြီးတော့ညာနေတက်လာတာတွေကအချင်းချင်းအဆင့်ချင်းသူ့အနေနဲ့သူတစ်ခုပြီးတစ်ခုအကျိုးကပြုတ်ပြူသွားတာလေအခုဦးဇင်းတော်တရားတော်မတွေအခုဦးဇင်းတော်စာပြီးတော့တရားတွေလာပြီးတော့နာကြတယ်အခုဆိုရင် ထားပါတော့ကိုဗစ်ဖြစ်လာတယ်ကိုဗစ်ဖြစ်လာပြီးကြတဲ့ဒါဦးဇင်းလည်းအခုစွမ်းနိုင်သမျှအပတ်စဉ်တွေဟောတယ်တရားတော်မတွေကလည်းအပတ်စဉ်ကြိုးစားကြိုးစားနာတယ်ကဲကိုညံနေမတက်ဘူးလား တွက်ကြည့်အဲ့ဒါတတ္တိပဲတရားပထမတော့နားမလဲဘူးနောက်နောက်တော့ကြိုးစားပြီးကြိုးစားပြီးတရားကိုနားထောင်ရင်နားထောင်ရင်နဲ့ပိုးပို့ပိုးပို့ပိုးပို့ပြီးတော့နားလဲလာအော်အဲ့ဒီကြတော့အော်ရုပ်ဆိုတာဒီလိုပါလားနာနေဆိုတာဒီလိုပါလားအော်ဒီဟာဒိဋ္ဌိပါလားဒါကအတ္တမဒိဋ္ဌိဒါမိစ္ဆာဒိဋ္ဌိဆိုတာတရားစအကုန်လုံးတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းနဲ့နားလဲလာအဲ့ဒါနားလဲလာခြင်းကတဆင်ချင်းတဆင်ချင်းတဆင်ချင်းရဲ့စွမ်းအားတတ္တိတွေကြောင့် နားထောင်တဲ့နားရီနားထောင်မှုရဲ့စွမ်းအားတွေကြောင့်မြင့်မြင့်မြင့်မြင့်လာတာညာညံသွေးတွေอ่ะနော်အဲ့ဒါမျိုးသူကအကျိုးပြုတာတခါတည်းမနေ့ကယုံနာလဲအခုမရှိတော့ဘူးစောစောတုန်းကသီလယူနေတဲ့ယုံနာလဲအခုမရှိတော့ဘူးအခုတစ်ချက်ချင်းတစ်ချက်ချင်းပြောနေရင်ယုံနာနေရလဲတကယ်တမ်းကသူကသူအကုန်လုံးဖြစ်ပြီးပြက်ဖြစ်ပြီးပြက်ပြက်ပြီးသွားနေတာအဲ့ဒါကြောင့်မို့သူမေတာ ရှင်ရတဲ့ဘဝကနေပြီးတော့တဲ့အဲ့ဒီကရုပ်အစဉ်နာစင်အခုချိန်ဒီဘာမှပါတာမမျိုးဒါပေမဲ့ အဲ့ဒီတုန်းကဖြည့်ဆည်းခဲ့တဲ့ပါရမီတွေအဟုန်တွေတတ္တိတွေကရှိတယ်အဲ့ဒီရဲ့အဟုန်တတ္တိတွေကြောင့်ပဲဖျားဖြစ်ကိုရတယ်ဒီယုတ်ဓမ္မနန္ဓမ္မတွေကတော့အကောင်လုံးယုတ်တဘာဝနန္တဘာဝတွေဟာအကောင်လုံးဖြစ်ပြီးတော့ပြတ်နေတယ်လို့အဲ့ဒီဖြစ်ချင်းပြတ်ချင်းနေနဲ့အဲ့ဒါမျိုးကိုမြင်အောင်ကြည့်တတ်မှာတမာဒိဋ္ဌိအဲ့လိုမှမဟုတ်လို့ရှင်ဩဒီအတ္တကောင်လေးကရှိနေတယ်ဝိညာဉ်ကောင်လေးကရှိနေတယ်ဒါလေးကသွားနေတယ်နော်အဲ့ဒါလေးကိုမှဦးဇင်းတို့ ဒါတတ္တတဒိဋ္ဌိရှိနေတဲ့ပုံကိုယ်တွေကြတော့သူကဒီဒိဋ္ဌိရှိတဲ့ပုံကိုယ်တွေကများသောအားဖြင့်ကုသိုလ်တွေပြုကြတယ်သူကမြဲတယ်တီးတယ်ခိုင်တယ်ခန့်တယ်သူကတနည်းအားဖြင့်ပြောရင်လဲတွဲတာတယ်လောကကြီးကိုတွဲတာတယ်မိသားစုတွေတွဲတာတယ်ဒီတတ္တရဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်ကနော်စောဥစ္စေတာဒိဋ္ဌိသမားကြောင့်အဲ့လိုမဟုတ်ပါသေပြီးပြီးတာပဲကွာဆိုပြီး तू အဲ့လိုဟာမျိုးသွားတာ ဒီတတ္တရဒိဋ္ဌိကြောင့်အဲ့လိုမဟုတ်ဘူးသူကတွဲတယ်နော်မိသားစုတွေနဲ့မခွဲခြင်းဘူးမခွာခြင်းဘူးနော်လောကကြီးထဲမှာဒီတိုင်းပဲသူကနေခြင်းတယ်အဲ့ဒါတတ္တရဒိဋ္ဌိရှိတဲ့ပုဂ္ဂိုလ်တွေရဲ့တတ္တိအဲ့ဒီပုဂ္ဂိုလ်တွေတတ္တရရှိနေတဲ့ပုဂ္ဂိုလ်တွေကဲကိုယ့်ကိုယ်ကိုတတ္တရဒိဋ္ဌိရှိလားမရှိလားကဲဒကာဒကမတို့ဒီနေ့မြတ်စွာဘုရားကြွလာပြီကဲဒကာဒကမတို့ဒီနေ့ည7နာရီရောက်ရင်တော့နိဗ္ဗာန်တခါတည်းခေါ်တော့မယ်ဆိုရင် ကိုယ်စိတ်ကိုပြန်စစ်ကြည့်ငါတကယ်လိုက်မလားပြန်စစ်ကြည့်လိုက်နိုင်ပါမလားစစ်ကြည့်လိုက်ရင်သေးသေးချာချာထိုင်စင်းသားကြည့်နော်တကယ်လို့ဒါမြတ်စွာဘုရားတိုက်ရိုက်ကြီးကဲမင်းတို့ဒီလောက်နိဗ္ဗာန်လိုချင်နေတာငါဒီနေ့ည7နာရီခေါ်ပါမယ်ဆိုအရှင်ဘုရားနည်းနည်းတော့စဉ်းစားမှနေပါဗျာလို့ပြောပါဘာလို့လဲဆိုတော့သားဟာရှိသေးတယ်ဖေ။သမီးလေးကလည်းမကြည့်သေးဘူးဖေ။နော် သူတို့ကအရွယ်မရောက်သေးဘူးဖះနဲ့နေပါအဲ့ဒါမှတ်တာတတ္တဒဒိဋ္ဌိနော်တတ္တဒဒိဋ္ဌိသမားတွယ်တယ်ကတ်တယ်ညိတယ်နော်တတ္တဒဒိဋ္ဌိသမားဒါပေမဲ့သူတို့ကဘာလုပ်လဲအဲ့တတ္တဒဒိဋ္ဌိရှိနေတဲ့ပုံကိုယ်တွေကသူကုစုတွေပြုတယ်တဲ့ဘာလုပ်လဲဆိုဘဝတိုင်းဘဝတိုင်းရောက်တဲ့ဘဝတွေမှာသူတို့ကသွားကျင်တယ်လေဖြစ်ကျင်တယ်လေဟိုကြံကောင်းကောင်းမွန်မွန်ကြမ်းကြမ်းမမလင်းနဲ့မရနဲ့သားနဲ့သမီးနဲ့သူကနေကျင်တာကိုတတ္တဒဒိဋ္ဌိရှိတဲ့ပုံကိုယ်ကနော် အဲ့ဒါမျိုးတွေနေကျင်တဲ့ခါကျသူတို့ကတော့ဒါနတွေပြုတယ်တဲ့နော်တတ္တရဒိဋ္ဌိသမားတွေကအဲ့ဒါကြောင့်မို့ဦးဇင်းတို့ဒီဒိဋ္ဌိ၄မျိုးရှိနေရင်ငါတန်တာမှာရှိသလားဦးဇင်းတို့တရားတော်မှာအဲ့ဒါဆေးရကိုကလည်းအခုပြောသလိုပဲကိုကိုကိုအမနေ့ကလည်းငါပဲဒီနေ့လည်းငါပဲနော်မနှက်ဖန်လည်းငါပဲဆိုရင်တော့အဲ့ဒီဟာစွဲနေသေးတာအဲ့ဒီတတ္တရဒိဋ္ဌိအဲ့ဒါကိုမှရှိနေသေးလို့နော် အဲမနေ့ကလည်းငါတို့ပဲဟေးဘလို့စားလိုက်ဘလို့တောက်လိုက်ဘလို့နေလိုက်ကြတာနော်အဲ့ဒီလိုနေလိုက်တာစားလိုက်တာစိတ်ကလည်းကိုကဖြစ်တာပြက်တာမမြင်ဘူးရုပ်တွေကလည်းဖြစ်တာပြက်တာကိုကမမြင်ဘူးလေမြတ်စွာဘုရားတော့နရီသောတော်ဝိယဒီပဇာလံဝိယစီမီတွေရေလင်နေကဲ့သို့ရှင်းနဲ့နောက်နဲ့ဆက်နေလို့အခုနေတိုင်းစားပေးရတယ်စားပေးရတယ်ဆိုပြီးတော့အဲ့ဓာတွေကြောင့်မို့ရုပ်တွေကလည်းဆက်နေရတာကိုစိတ်တွေကလည်း ကံမကုံသေးတော့ရှေ့စိတ်ပြီးနောက်စိတ်ရှေ့စိတ်ပြီးနောက်စိတ်စိတ်တွေကအဲ့လိုပြောင်းပြီးတော့ဟိုအဆက်အဆက်ဖြစ်နေရတာကိုဒါကြောင့်မို့အတိတ်ဘဝတစ်ခုနဲ့အဲ့ဒီဘဝသေးတဲ့စိတ်အဲ့ဒါသုတိစိတ်သုတိစိတ်နဲ့ပရိသန္တိစိတ်တော့နာမည်ပဲကွာကွဲသွားတာတကယ်တမ်းကျော်ဖြစ်ပျက်ကလက်ဖြောက်တဲ့ချက်ဒီဂရေတဲသိန်းဆိုအယမ်းမြန်တာကိုအယမ်းမြန်တဲ့အခါကျတော့အဲ့ဒီမှာတကယ်တမ်းဟိုလိုကြီးကွဲကွာမှုရဲ့လို့က ဖះရှင်ကိုတော်မြတ်ကြီးတာတပ္ပညုတရွှေညံတော်ကြီးတွေနဲ့ကြည့်လို့သိတာကိုကျန်တဲ့ပုံကိုယ်တွေကျတော့မသိဘူးအဲ့ဒါကြောင့်မို့ခွေးဘဝသေးတယ်အဲ့ဒီဝိညာဉ်လေးကတခါတည်းအဲလူဘဝရောက်သွားတယ်အော်ဒီဝိညာဉ်လေးကတော့တီးနေတယ်မြဲနေတယ်လို့သူအဲ့လိုသွားယူတာဘာလို့လဲဆိုတော့ဒီစိတ်ရဲ့ဖြစ်မှုပြတ်မှုဂရေတသိမ့်လောက်စိတ်ကဖြစ်ပြီးပြတ်သွားတယ်ဆိုတဲ့ဟာမြင်မှမမြင်နိုင်တာ မမြင်နိုင်တဲ့အခါကျတော့ तू ကအဲ့ဒီပေါ်မှာမသိဘူးမသိတဲ့အခါကျတော့အဲ့ဒါလေးကိုတီးနေတယ်မြဲနေတယ်လို့သွားပြီးယူလိုက်ရင်အဲ့ဒါတတ္တတဒိဋ္ဌိတဲ့နော်အဲ့တော့နောက်ထပ်၄မျိုးလောက်ဥစဉ်ထပ်သွားမယ်အခုအဟူပြန်မှတ်မယ်နံပါတ်1တတ္တရဒိဋ္ဌိအယူလွဲတဲ့ပုဂ္ဂိုလ်ကနံပါတ်1အဲ့ဒီပုဂ္ဂိုလ်ဒီဘဝပေါင်းတသိန်းလောက်အထိအတိတ်ဘဝတွေကိုပြန်မြင်ပြီးမှသူကအယူလွဲသွားတာနော်ဘဝပေါင်းတသိန်းလောက်ဒီသိတယ် နံပါတ်2ပုံကိုကြတော့10ကဘာလောက်ထိသူကသိတယ်10ကဘာလောက်ထိသိပြီးတော့မှသူကအယူလွဲသွားတဲ့ပုံကိုနော်နံပါတ်3ပုံကိုကြတော့ကဘာပေါင်း40လောက်ထိကိုအကုန်လုံးပြန်သိပြီးမှအယူလွဲသွားတဲ့ပုံကိုနော်မြဲတယ်လို့ဒီဝိညာဉ်လေးကသွားနေတယ်လက်ပြလေးကဒါလေးကအတ္တဒီကောင်လေးကတစ်ခုပြီးတစ်ခုကူးပြီးသွားနေရလို့ယူဆွဲလိုက်တာနံပါတ်၄ပုံကိုကြတော့သူများအကြားနဲ့အယူလွဲသွားတဲ့ပုံကိုအဲ့ဒါဒီ တတ္တတဒိဋ္ဌိအယူလွဲတဲ့ပုဂ္ဂိုလ်၄မျိုးတဲ့နော်အဲ့ဒါမှာကိုပါရင်လဲကိုဟာနဲ့ကိုခွာရမှာနော်အဲ့ဒီကနေပြီးတော့ဧကိစ္စတတ္တတဒိဋ္ဌိတဲ့တချို့မြဲတချို့မမြဲလို့ယူဆတာ၄မျိုးတဲ့နော်ဧကိစ္စတတ္တတဒိဋ္ဌိတချို့တော့မြဲတယ်တချို့တော့မမြဲဘူးလို့ तू ကယူတာတဲ့အဲ့ဒါကြတော့တဲ့တဥသောပုဂ္ဂိုလ်က तू က အဲ့ဒီစောသောကကဘာကြီးကပြက်သွားတဲ့အခါကျတော့ကဘာပြက်တဲ့အခါမှာအခုပြောသလိုပဲ तू ကတလိษံနေရလဲနောက်ဆုံးကြတော့ဒီသူတို့ရဲ့ကံအဟုန်ကအကျိုးပေးပြီးလူပြည်တို့နတ်ပြည်တို့ပြန်ရောက်တယ်သူတို့မှလည်းတလိษံဘဝရောက်ပေမဲ့ကြံတဲ့ကုသိုလ်တွေလောက်ခဲ့ဘူးတဲ့ကုသိုလ်တွေအရှိန်တွေသူတို့ကရှိဘူးတယ်လေရှိဘူးတဲ့အခါကျတော့ကဘာကြီးပြတ်တော့မယ်ဆိုတာလဲနှစ်ကသိမ့်နဲ့ချီပြီးတော့ကောလာဟလတွေဖြစ်တာ ကဘာကြီးပြတ်တော်မယ်တဲ့ပြတ်တော်မယ်တဲ့ပြတ်တော်မယ်တဲ့ဆိုပြီးတော့နှစ်တည်းသိမ့်နဲ့ချီပြီးတော့ကဘာပြတ်တော်မယ်ဆို ကောလာဟလာဖြစ်တယ်နှစ်ပေါင်း1000လောက်ကလေးဒီဟွာဖြစ်တဲ့ဟာတွေကအခုပြောသလိုဖျားပွင့်တော်မယ်ဆိုရင်လည်းသူကအဲ့ဒါတွေလာပြီးတော့ကောလာဟလာတွေဖြစ်တယ်စัจ java ရဲမင်းတွေပေါ်တော့မယ်ဆိုနှစ်ပေါင်းယာနဲ့ချီပြီးသူကကောလာဟလာတွေဖြစ်လိမ့်ရှိတယ်အခုနှစ်ပေါင်းဒီသိန်းလောက်ကလေး ကဘာကြီးပြတ်တော့မယ်ပြတ်တော့မယ်ဆိုပြီးတော့အဲ့ဒါတွေကကောလာလာတွေဖြစ်တော့လူတွေကကြောက်လန့်ပြီးတော့အဲ့ဒီမှာနေဒီကဘာကြီးပြတ်ရင်တော့ငါတို့တော့နေစရာမရှိတော့ဘူးဟဲ့ဆိုပြီးတော့အဲ့ဒီမှာကောင်းမှုတွေပြန်ပြုတ်ကြတယ်ပြုတ်ပြီးတဲ့ပုံကိုယ်တွေကတချို့လေတရားတွေအားထုတ်တယ်သေတဲ့အခါကျဗြဟ္မပြည်ရောက်သွားကြတယ်တချို့လေကျတော့တရားမရသေးရင်တခါနတ်ပြည်ရောက်သွားကြတယ်ဇန်နေမရသေးတဲ့ပုံကကုသိုလ်တွေပြုတ်ထားသည့်အတွက်အဲ့တော့တလိษံတွေကလည်းသူ့ရကံနဲ့အကျိုးပေးပြီးလူဘုံတွေနတ်ဘုံတွေပြန်ရောက်တယ် ရောက်နေတဲ့ပုံကိုယ်တွေအကုန်လုံးအဲ့ဓာတွေကတရားဓမ္မတွေကျင့်ညဘာညာနဲ့လှုပ်ပြီးတော့အကုန်လုံးလူတွေရောနတ်တွေရောလူပြည်နေသေးတဲ့နတ်ပြည်ဖြစ်တဲ့နတ်ပြည်မှာဒီကဘာကြီးတွေပြက်မယ်ဆိုတဲ့အခါကျတော့အော်နတ်ပြည်6ထပ်ကလည်းအကုန်ပြက်မှာဝို့လူပုံကြီးကလည်းပြက်မယ်ငရဲပြည်7ထပ်ကြီးကလည်းအကုန်ပြက်မယ်စัจ java လာတွေကလည်းအကုန်လုံးသူကပျက်စီးတာစัจ java လာတွေကလည်းအကုန်လုံးပျက်စီးတဲ့အခါကျတော့သူတို့စัจ java လာ အာရှိနေတဲ့ဒီဟာတွေပြည့်စည်တဲ့အခါကျတော့အထက်ဘုံကိုသွားရမှသူတို့ကလွတ်မှာကိုအဲ့တော့ဒုတိယဇံဘုံလောက်မှာအဘတရာဘုံဆိုတာရှိတယ်အဲ့ဒီဘုံလောက်ကမှလွတ်တာဆိုတော့အဲ့ဒီဘုံလောက်အထိသွားပြီးတော့ဗြဟ္မာတွေသွားဖြစ်ကြတယ်အထက်ထက်ဇံတွေရတဲ့ပုံကလည်းအထက်ဗြဟ္မာဘုံကြီးတွေဒီသွားဖြစ်ကြတာပေါ့အဲ့လိုဖြစ်ကြတဲ့အခါကျတော့တနေ့ကျတော့အဲ့ဒီကနေပြီးတော့ကဘာကြီးပြန်ပြီးစပြီးတော့တဖြည်းဖြည်းတီးလာတဲ့အခါကျတော့ ကဘာတွေစပြန်တည်ဖို့ကဘယ်ကပြန်စလဲအဲ့ပထမဇံဗြဟ္မဘုံတွေကစပြန်ပေါ်တယ်ပထမဇံဗြဟ္မဘုံတွေကနေစပြန်ပေါ်တယ်နတ်ဘုံတွေပေါ်တယ်လူဘုံတွေပေါ်တယ်သူကအဲ့လိုနဲ့အစင်းစင်ပြန်ပေါ်လာတဲ့အခါကျတော့ဟောအထက်ဗြဟ္မာကြီးတူက तू ကသေပြီးတော့ပထမဇံဗြဟ္မဘုံမှာတူတဲ့လာပြီးဗြဟ္မာကြီးဖြစ်တယ် အဲ့ဒီပထမဇံမြမဘုံမှာလာပြီးတော့မြမကြီးတူတယ်ဖြစ်ပြီးတော့အဖော်လည်းမရှိဘူးတယောက်ထဲနေရကြာတော့နှစ်တွေလည်းများပြီးတော့နေရတဲ့အခါကျတော့သူနေရတဲ့ဘုံကြီးမှာညင်းငွေ့လာငါအဖော်လေးရှိရင်ကောင်းမှာပဲလို့သူကကြံစီလိုက်တဲ့အချိန်လေးမှာပဲဟောအခြားမြမတယောက်ကလည်းသူကတက်တန်းကုန်လို့သေပြီးတော့အဲ့ဒီပထမဇံဘုံမှာသူ့ဒီမှာလာပြီးတော့ဖြစ်တာ အဲ့ဒီအချိန်မှာတဲ့သူကဟာငါကြံလိုက်ဟာရှိသေးဒီကောင်လာပြီးပေါ်ရတယ်ဒါငါဖန်သင်းလိုက်တာပဲသူကငါဖန်သင်းလိုက်လို့ဒီကောင်ပေါ်လာတာဆိုပြီးတော့အဲ့ဒီမှာဒီနောက်ကြတော့ကံအလျောက်ဗမာလေးတွေပေါ်ပေါ်ပေါ်ပေါ်လာတယ်အဲ့ကြတော့ तू ကမင်းတို့ငါစိတ်တောင်းတလိုက်ရင်မင်းတို့ပေါ်ရတာမင်းတို့ကငါဖန်သင်းထားတဲ့ပုံကိုပဲဆိုပြီးတော့သူ့ကိုယ်သူဘဝင်နေမြင့်အဲ့ဒီလိုဘဝင်နေမြင့်ပြီးတော့မှ နေသွားတဲ့ အခါကျတော့အောက်ကပုံကိုယ်တွေကလည်းယုံရော အစင်းအပြင်လည်းငရိုးတဲ့လှတယ်ကွတကောအပြင်ကလည်းငရိုးတဲ့ကြီးတယ်ဟဲ့အဲ့ဒါဆိုတော့ तू ဟာတကက်ဖန်သေးချိန်ကြီးပဲလို့ယုံပြီးတော့အဲ့ဒီအောက်ကမြမာလေးတွေကကံကုံတော့သေကြပြန်ရောကံကုံတော့သူတို့ကသေသွားတဲ့အခါကျတော့သူတို့ကဘယ်ရောက်လဲဆိုတော့လူဘုံလာရောက်တယ်လူဘုံလာရောက်တော့အဲ့ဒီမြမာကလာတဲ့ပုဂ္ဂိုလ်က လူပြည်ရောက်တော့အရင်တော့ကဗြမာဘဝနေခဲ့ဘူးတဲ့အချိန်ကရှိတော့ तू ကဘာလုပ်လဲဆိုလူပြည်ရောက်တော့တရားအထုတ်တာတရားသွားအထုတ်တဲ့အခါကျတော့တွေ့ပြီအဲ့ဒီဗြမာဘုံကြီးသွားတွေ့တာဟာငါအရင်ဘဝတုန်းကအဲ့ဒီဗြမာပြည်မှာဖြစ်ခဲ့တာဒီဗြမာကြီးကမသေးပါလားဟော तू ကဗြမာကြီးကိုဒီဗြမာကြီးကအဲ့တုန်းကလည်းငါတို့ဖန်သင်းလိုက်တယ်ငါတို့ဖန်သင်းတဲ့ဗြမာကြီးကပဲအခုလဲ तू ဖန်သင်းပြီးတော့ ငါတို့ကဒီရောက်နေရတာပဲတကယ်တမ်းကတော့ငါတို့ဒီဖန်သင်းခံရတဲ့ပုံကိုယ်လေးတွေကသေတယ်အဲ့ဒီမြမကြီးကမသေးဘူးဟောသူယူဆလိုက်တာကအဲ့ဒီလိုနဲ့ तू ကအဲ့ဒီမြမကြီးကမသေးဘူးငါတို့ကတော့သေရတယ်အဲ့တော့လောကဆိုတာတည်တာလည်းရှိတယ်မတည်တာလည်းရှိတယ်လို့ तू ကအဲ့ဒါမျိုးသွားပြီးယူဆပြန်တယ်ဘာလို့လဲဆိုတော့ကိုကကြတော့သေရတာဟုတ် ဟိုကမြမာကြီးတွေကြတော့မသေးဘူးလို့အဲ့ဒါမျိုးဖြစ်လို့တဲ့အဲ့ဒီမြမာတွေပြန်ကြည့်ပြီးတော့မှအဲ့ဒီမှာအယူဆလွဲသွားတာအဲ့ဒါကမြမာဘဝကလာပြီးတော့အယူဆလွဲသွားတဲ့ပုံကိုတယောက်တဲ့နောက်ပြီးတော့ခိတ္တပရောတိကနတ်ဆိုတာရှိသေးတယ်တဲ့သူကနတ်ပြည်မှာနတ်တွေရောက်တဲ့အခါကျတော့အဲ့ဒီကနတ်ပြည်ကနတ်တွေကသူတို့ကကံကြောင့်ဖြစ်တဲ့ယုတ်ကမ္မဇယုတ်သူကဥတည်တာ ဥဒဥစဉ်တို့လူတွေကြတော့ဥဒဇယုတ်နော်အဲ့ဒါမျိုးဥဒဇယုတ်ကဥတည်ထားတာအဓိကဖြစ်တာဟိုကြတော့ကံကြောင့်ဖြစ်တာကံယုတ်တွေကံယုတ်တွေဆိုသူတို့ယုတ်တွေကနတ်တွေကအရန်နုညံ့နုညံ့တဲ့အဲ့ဒီနတ်တွေကဥစဉ်တို့လူတွေဆိုရင်အစာခံနိုင်နေနိုင်တယ်မသေးဘူးနတ်ကြတော့အဲ့လိုလုပ်လို့မရဘူးတနေ့တာမှာ तू စားရမယ့်အချိန် तू ကစားကိုစားရတယ် အဲ့ဒါအပျော်ပါလွန်ပြီးတော့မှအဲ့ဒီနတ်ကအစာမေ့သွားရင်အဲ့နတ်အဲ့နေသေတာပဲသူကမခံနိုင်ဘူးသူတို့ကသေတဲ့အခါကျတော့လေလူပြည်ကလူတွေလို့အလောင်းမကြံဘူးနတ်တွေကဖြတ်ဆိုတခါတည်းအငွေလေးဖြစ်ပြီးပျောက်သွားသလိုပဲသူတို့ကခန္ဓာကိုယ်အလောင်းမကြံဘူးကမ္မစာရုပ်တွေကံကြောင့်ဖြစ်တာနော်လူဘဝပြုထားတဲ့ဒါနကံသီလကံဘာဝနာကံအဲ့ဒီကံတွေကြောင့်မို့သူတို့ကလူပြည်ကနေမှ ကြောင်းကြီးတွေလှူတဲ့ပုဂ္ဂိုလ်ကလည်းဟိုမှာဘုံဘိတ်မှန်ကြီးတွေသွားပေါက်တယ်လူပြည်မှာရေကန်ကြီးတွေလှူတဲ့ပုဂ္ဂိုလ်ကလည်းနတ်ပြည်ရောက်ပြီဆိုရင် तू လှူဘူးထားတဲ့ဟာကဟိုကြရင် तू ကပေါင်းကိုပေါ်တာအဲ့ဒါကကံနေဗိမာန်ကြီးတွေစောက်ထားတဲ့ပုဂ္ဂိုလ်ဆင်မြင်းယတနာတွေလှုပ်ထားတဲ့ပုဂ္ဂိုလ်เนาะအဲ့ဒါမျိုးတွေ तू လူပြည်မှာဘာလှူလှူ तू လှူတော့ကစေရနာကံနေအတိုင်းပဲဟိုမှာသွားပြီးတော့ကြီးကျယ်တဲ့စီးစိမ်တွေနဲ့နေရတယ်ထိုင်ရတယ်သွားဖြစ်တာဖြစ်တဲ့အခါကျတော့အဲ့ဒီနတ်က အဲ့လိုနဲ့သူ့ဟာသူပျော်တရားတွေပါတရားတွေတရားမရှိတဲ့ခေတ်ဆိုရင်အဲ့ဒီပျော်တရားပါတရားနဲ့သူအချိန်ကုန်နေတာကိုအာဟိုသွားလိုက်ဒီသွားလိုက်ပျော်လိုက်ပါလိုက်စားလိုက်တောက်လိုက်အဲ့လိုပဲနေကြတာဆိုတော့အဲ့ဒီမှာတင်သူကအချိန်လဲစေရော မစားလဲမစားလိုက်ရရော ဝမ်းမီပါစကမီကထတောက်လောင်ရောဦးဇင်းတော့လူတယ်ဆိုရင်တော့ရေလေးတောက်ပြီးသားလေးမိတ်နေလို့ရတာပေါ့နော် ရုပ်ကကြမ်းတာကိုရုပ်ကြမ်းကြီးတွေဆိုတော့ဟောကြတော့နတ်ကြတော့မိတ်နေလို့မရတော့ဘူးကွာဆိုသေရောဗျာအဲ့ဒီမှာတင်တခါတည်းဖြတ်ဆိုချုပ်လဲချုပ်သွားရောသူကလူပြည်ပြန်ရောက်တယ်တဲ့လူပြည်ရောက်ပြီးတော့အဲ့ဒီနတ်ကလည်းပဲပြန်ပြီးတော့တရားအထုတ်ပြီးတော့ပြန်ကြည့်လိုက်တော့အော်ငါအဲ့တုန်းကတေခဲ့တာငါပျော်ပါခဲ့လို့ငါလိုမပျော်ပါတဲ့နတ်ကြတော့တည်မြဲတယ်ငါတို့ကမတည်မြဲဘူးဟော ပျော်ပါတဲ့နတ်တွေကသေရတယ်မပျော်ပါတဲ့နတ်တွေကြောင့်ခုထိန်ချိန်ထိရှိတယ်လို့ဆိုပြီးတော့ तू ကအဲ့ဒီလို အစားအသောက်ကာမဂုဏ်လွန်ကျူးပြီးတော့သေခဲ့တဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီအယူမျိုးပြန်ပြီးတော့ဖြစ်တယ်တဲ့နော်မြမာဖြစ်ခဲ့တဲ့ပုဂ္ဂိုလ်ကတစ်မျိုးမြမပြည်ကနေလာခဲ့ပြီးတော့မြမာကိုပြန်ကြည့်ပြီးမြမာကြီးကထာဝရငါတို့ကတော့မတီးမြဲဘူးမြမာကြီးကတီးမြဲတဲ့ထာဝရတကိုးရှင်ကြီးငါတို့ကို तू ကဖန်သင်းတာလို့ तू ကအဲ့လိုသွားယူတာနော် ဒုတိယကျတော့အဲ့ဒီနတ်ကအပျော်ပါကျူးလွန်ပြီးတော့ तू ကအစားမေ့အတော့မေ့မဲ့ပြီးတော့ तू ကသေခဲ့တာနော်အဲ့ဒါကဒုတိယနတ်တတိယနတ်တဲ့တတိယနတ်ကျတော့ဒေါသဖြစ်လို့တယ်မနောပရောတိကတဲ့တခါတည်းနတ်သားကသူ့အနဲ့သူတခါတည်းဥယျာဉ်ဗိမာန်သွားတော့သူ့အချွေရန်ကနည်းနည်းဆိုတော့ဟိုကနတ်ကစတာပေါ့ဟာမင်းအချွေရန်နေတဲများပါလား ဟာငါကံနဲ့ငါဖြစ်တယ်မင်းကငါဘာလုပ်ချင်လို့တော့ဆိုပြီးတော့တခါတည်းအဲ့ဒီမှာလည်းတခါတည်းရံဖြစ်ကြရောဒေါသဖြစ်တာဟာငါအเจ้าနဲ့ငါဖြစ်တာနဲ့နဲ့များများမင်းနဲ့ဆိုင်လားကွာဘာကွာညာကွာနဲ့ဆိုပြီးတော့အဲ့ဒီမှာဒေါသလည်းဖြစ်လိုက်ရောဒေါသဆိုတာမီးလေဒေါသဆိုတာအပူမီးတဲ့အဲ့ဒီဒေါသအပူမီးကဦးဇင်းတို့လူကြတော့ရုပ်ကကြမ်းတော့မသိတာဘူးလေဒါတောင်မှအခုကြည့်ပါလား ဒေါသဖြစ်တဲ့ပုံကိုရဲ့မျက်နာကြီးတွေတခါတည်းနေရဲပြီးတော့တခါတည်းတက်လာတာလေဒေါသဖြစ်လာပြီဆိုလို့ရှိရင်တခါတည်းမျက်နာကြည့်လိုက်တာနဲ့ဟာအခြေအနေမကောင်းဒီပုံကတော့ဒေါသဖြစ်နေပြီဆိုဝေးဝေးရှောင်ရတာဗောဟုတ်တယ်မို့လားသွားတူရံဖြစ်လို့မှမရတာဟိုကနတ်ကလည်းအဲ့ဒီတိုင်းပဲ तू ကဒေါသဖြစ်တော့ဟိုကလည်းမင်းကဘာကွာညာဘာကွာနဲ့ဆိုပြီးတော့အဲ့ဒီမှာလည်းမင်းငါ့ကိုပြမလားပြောရလားမင်းနဲ့ဆိုင်လို့လားဆိုဟောဒေါသတွေတောကရင်နဲ့ထလုံမဲ့ပြုတ်မဲ့လဲလို့ရောဖြတ်ဆိုသေးရော ဒေါသမီးကလောင်ထည့်လိုက်တာသူတို့ခန္ဓာကိုယ်ကဒေါသအဲ့လိုကြမ်းကြမ်းဒေါသဖြစ်လို့မရအောင်အဲ့ဒီမှာတင်သေရောသေတဲ့အခါကျတော့လူပြည်ရောက်အဲ့ဒီကနေမှနောက်လူပြည်ရောက်တဲ့အခါကျတော့ဒီပုဂ္ဂိုလ်တွေကပြန်ပြီးတရားအထုတ်တဲ့အခါကျတော့ပြန်သိဟာအဲ့ဒီတော့ငါဒေါသတွေဖြစ်ပြီးတော့သေတာကြံတဲ့နတ်တွေကျတော့ဒေါသမဖြစ်တဲ့နတ်ကမသေးဘူးအခုချိန်ထိရှိတယ်တည်မြဲတယ်လို့ तू ကအဲ့ဒါကိုပြန်ပြီးတော့ကြည်တာ ကြည်လိုက်ပြီးတော့အဲ့ဒီပုံကလည်းအဲ့ဒီမှာတခါပြန်ပြီးတော့အယူလွဲပြန်တယ်တဲ့တချို့မြဲတယ်တချို့မမြဲဘူးနော်အဲ့ဒါမျိုးပြန်ပြီးတော့မြင်နောက်ဆုံးတစ်မျိုးကနံပါတ်၄တဲ့နောက်ဆုံးတစ်မျိုးอ่ะကြတော့သူကကြတော့လဲအဲ့လိုပဲသူများအပြောတွေနဲ့ရှောက်ကြံပြီးတော့ဒီခါတည်းသူကကွာသေးတယ်ဆိုတော့ဟောဒီယုတ်ကြီးကတော့ထားခဲ့ရတာယုတ်ကမမြဲဘူးဒါပေမဲ့နံဝိညာဉ်ကမြဲတယ်ကွာ အဲ့ဒီဝိညာဉ်လေးကဘဝကူးမှာအဲ့ဒီဝိညာဉ်လေးကအဲ့ဒါလေးကနောက်ဘဝ तू ကသွားတာတစ်ခုပြီးတစ်ခုသွားနေတာဒီဝိညာဉ်လေးပဲဆိုပြီးတော့တခါအဲ့ဒီဝိညာဉ်လေးကမြဲတယ်ယုတ်ကြီးကမမြဲဘူးအဲ तू ကအဲ့ဒါမျိုးပြန်ပြီးတော့တခါတည်းယုတ်ကမမြဲဘူးယုတ်ကတော့ပြောင်းရမှာဒီယုတ်ကဒါပေမဲ့နံဝိညာဉ်ကတော့ဟိုဘက်ကိုကူးမှတ်ကောင်ဒီကောင်ကမြဲတယ်ဆိုပြီးတော့နံပါတ်၄ကအဲ့လိုယူပါတယ်တဲ့ တချို့မြဲတချို့မမြဲနော်ဧကိစ္စတတ္တတာဒိဋ္ဌိနော်ဗြဟ္မာပြည်ကနေလာတယ်ဗြဟ္မာကြီးကမြဲတယ်ငါတို့ကမမြဲဘူးလို့ယူဆတဲ့ပုဂ္ဂိုလ်ကတစ်မျိုးနောက်တစ်မျိုးကကြတော့လောဘဒေါသမောဟအဲအခုပြောအပျော်တွေကျိုးပြီးတော့ तू ကနတ်ပြည်မှာနေခဲ့တယ်သေတယ်ငါတို့ကမမြဲဘူးဟောမှာကြံတဲ့နတ်တွေကမြဲတယ် ဒေါသဖြစ်ရံဖြစ်ပြီးသေခဲ့တဲ့နတ်ကလည်းငါတို့ကဒေါသဖြစ်လို့သေခဲ့ရတယ်ကြံတဲ့ဒေါသမဖြစ်တဲ့နတ်တွေကမြဲတယ်တချို့သောပုဂ္ဂိုလ်ကျတော့အော်ဒီယုတ်ကြီးကတော့ဒီမှာသေထားတာသေပြီအဲ့တော့ဟိုဘက်ကိုသွားတာကဝိညာဉ်လေးကတော့အကောင်လေးကသွားတယ်လက်ပြလေးကူးနေတယ်အဲ့ဒါလေးကတော့ထာဝရတည်တယ်ဒီယုတ်ကြီးကတော့မတည်ဘူးဆိုပြီးတော့လေမျိုးတဲ့အဲ့တော့ဥဇဏတော်တရားဓမ္မတွေဒီနေ့ပြန်ပြီးတော့မှတ်သားဖို့ရာက ရှင်မျိုးเนาะ တတတဒိဋ္ဌိ၄မျိုးဧကိစ္စတတတဒိဋ္ဌိ၄မျိုးတည်တယ်မြဲတယ်လို့ယူဆတဲ့ပုဂ္ဂိုလ်၄မျိုးကနံပါတ်1သူကတရားအထုတ်ပြီးတော့ဘဝတသိန်းလောက်ထိမြင်နိုင်တဲ့ပုဂ္ဂိုလ်နံပါတ်2 10ကဘာထိမြင်နိုင်တဲ့ပုဂ္ဂိုလ်နံပါတ်3ကဘာ40ထိမြင်နိုင်တဲ့ပုဂ္ဂိုလ်နံပါတ်4နော်အဲ့ဒီ ဘဝတွေဘဝတွေမှာဒီဝိညာဉ်ဟာတီးနေတယ်မြဲနေတယ်ဒီဝိညာဉ်ကောင်ရှိနေတယ်ဆိုပြီးတော့အဲ့လိုယူလိုက်တယ်အဲ့ဒါကြတော့တီးမြဲတယ်လို့ယူတဲ့ပုဂ္ဂိုလ်စောစောကဧကိစ္စတတ္တရဒိဋ္ဌိ၄မျိုးကြတော့ဟောဗြဟ္မာပြည်ကနေလာတယ်ငါတို့ကတော့မမြဲဘူးဗြဟ္မာမြဲတယ်လို့ယူတယ်ငါတို့ကလောဘတွေဖြစ်ပြီးတော့လောဘအာကြီးလို့ငါတို့ကတော့အစမေ့သေးရတယ်ကြံတဲ့နတ်တွေအဲ့လိုမရှိတဲ့နတ်ကတည်တယ်လို့ယူတယ် ငါတို့ကဒေါသဖြစ်လို့သေရတယ်ကြံတဲ့နက်ကဒေါသမဖြစ်တော့တည်မြဲတယ်လို့ယူတယ်နော်အော်ဒီကြံတွေးတဲ့ပုံကိုတက်ကြီးပုံကိုကြတော့ तू ကရှောက်ကြံတာကြံတဲ့အခါကျတော့အခုပြောသလိုပဲ तू ကဩဒီယုတ်ကြီးကတော့ तू ကတုတ်တန်သွားမီးရှို့နေရတာလည်းမြင်ရတာဟုတ်တခါတည်းပဲဟိုမှာမြေမြုပ်နေရတာလည်းမြင်ရတဲ့အခါကျတော့ဟာဒီယုတ်ကြီးကတော့မမြဲဘူးကွာဒါကြီးကတော့ဒီခြံထားတယ်ဒါကမမြဲတာ ဒါပေမဲ့ဝိညာဉ်လေးကအကောင်လေးကသွားပြီဆိုပြီးတော့ယူဆလိုက်တဲ့အဲ့ဒါကတစ်မျိုးဆိုတော့ရှစ်မျိုးเนาะအဲ့တော့မြတ်စွာဘုရားကချက်သားတော်တဲ့မင်းတို့အဲ့ဒီရှစ်မျိုးရဲ့ဖြစ်ချင်းဒီဒိဋ္ဌိတွေရဲ့ဖြစ်ချင်းရဲ့အကြောင်းတရားတွေကဘာလဲဝေဒနာကိုမရှုတတ်ခဲ့လို့ဝေဒနာနုပတ္တနာကမ္မထာနဲ့ဖျားပေးတာဝေဒနာတရားတွေကို မရှုပွားနိုင်ခဲ့လို့လောကကြီးမှာ ချမ်းသာကို ရှာရင်းရှာရင်းနဲ့အယူတွေလွဲထွက်သွားတာကဘာပေါင်း40လောက်ထိ ကဘာပေါင်း10ကဘာဘဝပေါင်းသိမ့်နဲ့ချီပြီးတော့ပြန်ပြီးမြင်နိုင်တဲ့ပုံကိုယ်တွေရဲ့တမာတိဆိုတာနဲတဲ့တမာတိမဟုတ်ဒါပေမဲ့အဲ့ဒီပုံကိုယ်တွေဟာတဲ့နော်ဝေဒနာရဲ့ဖြစ်ချင်းလည်းမသိဘူးချုပ်ချင်းလည်းမသိဘူးဝေဒနာရဲ့ตายရွယ်လည်းမသိဘူး ဝေဒနာရဲ့အပြစ်ကိုလည်းမသိဝေဒနာရဲ့ချုပ်ဆုံးသွားတာလည်းသူတို့မသိဘူးမသိသည့်အတွက်အဲ့ဒီဒုက္ခဝေဒနာတွေကိုပဲရှာဖွေရင်းရှာဖွေရင်းနဲ့အယူတွေလွဲထွက်သွားကြတာအဲ့ဒီလွဲသွားတဲ့အယူတွေကပဲအပယ်လေးပုံကြဖို့အကြောင်းကံတွေဖြစ်ဖြစ်သွားတယ်အဲ့ဒီလိုအယူတွေလွဲပြီးတော့သွားတဲ့အခါရောက်တော့အဲ့ဒီမှာစောစောကပြောတယ်နောက်ထပ်မကောင်းမှုအကုသိုလ်တွေဖြစ်တဲ့ကံကံရဲ့အကျိုးတွေမယုံတော့တာတို့ နော်တခါတည်းအခုပြောတဲ့အကြောင်းနေပယ်လိုက်တာတို့ကံနေပယ်လိုက်တာတို့ကုသိုလ်ကောင်းမှုတွေအကုန်ပယ်လိုက်တာတို့ဆိုတော့အဲ့ဒီနတ္တိကဒိဋ္ဌိအာယတုကဒိဋ္ဌိအာကိရိယဒိဋ္ဌိဆိုတော့အဲ့ဒီအယူလွဲတဲ့ဒိဋ္ဌိကြီးတွေကိုအခုဒီမိစ္ဆာဒိဋ္ဌိတတ္တရဒိဋ္ဌိတွေကိုအခြေခံပြီးမှအဲ့ဒါကြီးတွေဖြစ်ကုန်တာဖြစ်ကုန်တဲ့အခါကျတော့အဲ့ဒီပုံကိုယ်တွေအပယ်ဆင်းကုန်ရရောတဲ့နော်ရောက်မို့မြတ်စွာဘုရားဝေဒနာချုပ်ကြောင်း ဝေဒနာဖြစ်ကြောင်းဝေဒနာဖြစ်ကြောင်းဆိုတော့ဖတ်တာပစ္စယဝေဒနာဒါဥစဉ်တော့ပရိစ္ဆသမုပ္ပါကြောအဲ့လိုဟောတာပေါ့ဒီနေရာမှာကြတော့မြတ်စွာဘုရားဝေဒနာရဲ့ဖြစ်ကြောင်းအဝိဇ္ဇာလည်းဝေဒနာရဲ့ဖြစ်ကြောင်းပဲနော်အဝိဇ္ဇာလည်းဝေဒနာရဲ့ဖြစ်ကြောင်းပဲကံကလည်းဝေဒနာရဲ့ဖြစ်ကြောင်းပဲတဲ့ဖတ်တာကလည်းဝေဒနာရဲ့ဖြစ်ကြောင်းပဲတဲ့ဝေဒနာရဲ့ဖြစ်ကြောင်းနေရနော်အဲ့ဒါကြောင့်မို့ဝေဒနာတွေဒါဥစဉ်တော့ပရိစ္ဆသမုပ္ပါနီးနဲ့ ဒါပြောလိုက်တာပေါ့နော်ဖတ်တာပစ္စယဝေဒနာမျက်စိရဲ့အဆင်းရဲ့မြင်သိစိတ်ရဲ့သုံးခုပေါင်းစုံတာဒီဖတ်တာအဲ့ဒီဖတ်တာကြောင့်ဟောခံစားမှုဝေဒနာဖြစ်တယ်မျက်စိမှာနော်နားမှာလည်းပဲဖတ်တာကြောင့်ဝေဒနာဖြစ်တယ်အဲ့ဒါမျိုးဖတ်တာကြောင့်ဝေဒနာဖြစ်တယ်ဆိုပြီးတော့ပရိစ္ဆသမုပ္ပါဆက်ရနီးနဲ့ဒါကတော့အခုတရားနည်းရှုဆိုအဲ့ဘက်ပဲရှုကြတာပေါ့အဝိဇ္ဇာကနေဖြတ်တာတို့နော် ကံတွေကနေဖြတ်တာတို့ကြတော့ရှုလေသိမ့်မရှိကြဘူးလေဒါကြောင့်မို့ဒီနေရာမှာကြတော့ကံကိုဖြတ်ရင်လည်းပဲနောက်ဆုံးဒီဝေဒနာမှတဏဖြတ်သွားတဲ့လမ်းကြောင်းကြီးကိုဖះပြန်ပြီးပြတာပါပဲเนาะအဲ့ဒါကြောင့်မို့ကံကဖြတ်တဲ့ဟာတွေအဝိဇ္ဇာဖြတ်တဲ့ဟာတွေအခုဖတ်တာကဖြတ်တဲ့ဟာတွေဆိုပြီးတော့အဲ့ဒီမှာဖြတ်နည်းတွေဒီမှာတော့ဟောတယ်အဲ့တော့ဦးဇင်းတို့ကတော့လွယ်လွယ်ပဲဒါကိုလုံနေကြဤတိုင်းပဲသွားမှာပေါ့เนาะကျန်တာတွေကြတော့ကိုလုံနေကြဤ မဟုတ်တဲ့အခါကျတော့မရှုတတ်တာတွေမပွားတတ်တာတွေနားမလဲတာတွေလည်းကိုကဖြစ်မှာဆိုတာမြတ်စွာဘုရားကတော့တတ္တဝါတွေရဲ့ဉာဏ်တွေပေါ်မှာကြည့်ပြီးတော့မှအနိုင်အမြင့်ကိုကြည့်ပြီးဟောတာကိုဒီသုတ်တန်ကြီးတွေဆိုတာဒီကနေ့ကဆိုအင်မတန်ရှယ်ရရတဲ့သုတ်တန်ကြီးတွေနဲ့လဲအင်မတန်နဲ့နဲတယ်ခက်လဲအင်မတန်ခက်ခဲတယ်အမြဲတမ်းဒါဒါတွေဆိုရင်ကြောင့်မဟောရတာပြောရတာကမလွယ်ဘူးလေနားလည်အောင်ပြောဖို့ကဥစဉ်လာဒါတပတ်လုံးကိုသေးသေးချာချာ စာတွေရှာလိုက်ဟာမှွေလိုက်ဟာနှောက်လိုက်ဟာနဲ့လှုပ်ပြီးမှဟောယူရတာတခါမှမဟောဘူးဒါဥစဉ်ဒါပထမဦးဆုံးဟောဘူးဒါပထမဦးဆုံးဟောဘူးဒါဒီဒီဒါအခုမိစ္ဆာဒိဋ္ဌိ62ပါးကိုဒါအခုဒါပထမဦးဆုံးစပြီးတော့ဒမကြီးတို့ဒါဟောဘူးဒါမနေ့ကတော့ပြောတယ်ဥစဉ်တို့ခါတိုင်းကြတော့လဲဒီတိုင်းတာရေးနာရေးဆွမ်းစားကွန်းစားဒီလောက်ပဲရှိတာဆိုတော့ဒီလိုလေးနဲ့တဲ့တုတ်တန်ကြီးတွေလဲဟောဖို့ရအခွင့်လည်းမတာဘူးလို့အဲ့တော့ဟောဖို့လဲနှလုံးမသွင်းအခုကြတော့ဩဒကာဒကမတွေ တရားတွေဒီလောက်အထုတ်နေကြတဲ့ဒကာတော်မတွေဆိုတော့တဆင်ပြီးတဆင်အသိဉာဏ်တွေပိုးပေါ်ပြီးတော့ရင့်ကျက်လာအောင်ငါတော့ဒါလေးတွေဟောဦးမှာပဲဆိုပြီးတော့ဒါရှာဖွေရှာဖွေပြီးတော့ဦးဇင်းတို့လည်းစ조사조사ပြီးဟောရတာမလွယ်ဘူးဒီဟာတွေဟောရတာကြတော့နော်အဲ့ဒါကြောင့်မို့မြတ်စွာဘုရားကအခုလည်းပဲတဲ့ဒီဒိဋ္ဌိအယူကြီးတွေတလောက်တမာတိတွေလည်းအားကောင်းမာရတန်းနဲ့အဲ့ဒီပုံကိုယ်တွေလွဲကြတယ်ဘာကြောင့်လဲဝေဒနာဝေဒနာမှမသိလို့နော် ဝေဒနာဝေဒနာမှမသိတဲ့အခါကျတော့ဒီပုံကိုယ်တွေကအခုပြောတဲ့မြင်တာပေါ်မှာကြားတာပေါ်မှာနာတာပေါ်မှာစားတာပေါ်မှာဒီဒုက္ခဝေဒနာလေးတွေနောက်ကိုလိုက်ရင်းလိုက်ရင်းနဲ့ပဲနောက်ဆုံးတော့လဲထွက်သွားကြတာနော်လဲထွက်သွားကြတာအဲ့ဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီဝေဒနာရဲ့ဖြစ်ကြောင်းဝေဒနာဟာဩမျက်စိနဲ့အဆင်းနဲ့တိုက်တယ်နော်မြင်မြင်သိစိတ်လေးပေါ်တယ်ဩဒီ၃ခုဖတ်တာဆိုတဲ့၃ခုပေါင်းစုံလိုက်လို့ဝေဒနာဖြစ်တာ အဲ့ဒီသုံးခုမပေါင်းဆိုရင်ဝေဒနာဖြစ်လို့ကိုမရဘူးဥပမာမျက်စိကပိတ်ထားတယ်မျက်စိမိတ်ထားတဲ့လူတယောက်မှာအဲ့ဝေဒနာမျက်စိကနေဝေဒနာ तू ကဖြစ်လို့ကိုမရဘူးဘာလို့လဲအကြောင်းမညီညွတ်လို့အကြောင်းမညီညွတ်လို့အကြောင်းညီညွတ်မှဝေဒနာဆိုတာဖြစ်တယ်မျက်စိအကြည်ရှိတယ်မျက်စိကန်းနေရင်မရဘူးမျက်စိပိတ်ထားရင်မရဘူးမျက်စိကကြည်နေတယ်မျက်ကြည်လည်းရှိနေတယ်ရှေ့ကလည်းအဆင်းကလည်းရှိအောင်ပါ မြင်တရားအစင်းလေးရလည်းရှိတယ်ဆိုမြင်တရားအစင်းလေးနဲ့မျက်စိလေးနဲ့တိုက်လိုက်တဲ့အချိန်မှာဟောဒိုင်းဆိုမြင်သိစိတ်လေးရလည်းပေါ်အောင်မှအဲ့ဒီမှာတတိထားတဲ့စိတ်ကပေါ်အောင်မှတတိကမထားလိုက်ဘူးဆိုမျက်စိရကြောင်တော်ကလေ तू ကသိမှမသိတတ်တာဝို့သေနေတဲ့လူရဲ့မျက်လုံးကြီးပြိုးနေတာပဲအပေါ်မော့နေတာအပေါ်အမော့ तू မြင်လားမမြင်ဘူးသေပြီဆိုတော့ဘာလို့ तू စိတ်မှမရှိတော့တာဒါကြောင့်မို့စိတ်ဖြစ်ခြင်းရဲ့အကြောင်းဝေဒနာဖြစ်ခြင်းရဲ့အကြောင်းဆိုတာသူ့အကြောင်းတွေသူညီညွတ်မှဖြစ်တာ ညင်ညွတ်မှဖြစ်တဲ့အခါကျတော့မျက်စိကနေပြီးတော့ဝေဒနာဖြစ်တယ်ဖတ်တာဖြစ်တယ်ဖတ်တာပြည့်စရာဝေဒနာဖတ်တာပြည့်စရာဝေဒနာဆိုတော့မျက်စိရဲ့အဆင်းရဲ့မြင်သိသက်ရဲ့၃ခုလုံးပေါင်းစုံတဲ့အကြောင်း၃ခုညင်ညွတ်တဲ့အခါကျမှ မြင်သိသိလေးဖြစ်သွားပြီအဲ့ဒီကနေဖတ်တာသုံးခုပေါင်းစုံနဲ့ဖတ်တာဖြစ်လို့ကောင်းတယ်ဆိုးတယ်ကြိုက်တယ်မကြိုက်ဘူးဆိုတော့စိတ်ထဲမှာခံစားမှုဝေဒနာသွားဖြစ်ရတယ် အဲ့ဒီခံစားမှုဖြစ်ရတဲ့ဝေဒနာလေးဟာခံစားတဲ့သဘောလေးမြဲသလားမျက်စိနဲ့အစင်းနဲ့တိုက်ပြီးအဲ့ခံစားတဲ့စိတ်ထဲမှာကောင်းတယ်လို့ခံစားရလေးခံစားပြီးပြက်ဆိုတာလေးခံစားလိုက်တာလေးခံစားပြီးပြက်အဲ့တော့ဝေဒနာဆိုတာဘာလဲမမြဲဘူးသူကခံစားပြီးပြက်တဲ့သဘောပဲရှိတယ်လို့အဲ့ဒီလို ရှုလိုက်ရင်အဲ့ဒီခံစားပြတ်တတ်တဲ့နာဝေဒနာသည်မမြဲဘူးဆိုတာမြင်ရင်တတ္တရာဒိဋ္ဌိပြုတ်ပြီ မမြဲတာကိုမြင်လို့ပြုတ်သွားတာလေဟိုကတတ္တတာကဒီစိတ်ဝေဒနာဝိညာဉ်ဆိုတာဒီနံလေးတွေကိုပဲ तू ကတည်တယ်မြဲတယ်တဘွားပြီးတဘွားကူးနေတယ်လို့ထင်တာဝိပဿနာနဲ့ရှုလိုက်တဲ့အခါရောက်တဲ့အခါကျတော့အော်ဒီဝိညာဉ်ဆိုတာလေးကလေတကယ်တမ်းကအတ္တလို့ယူဆနေတဲ့ဝိညာဉ်လေးကအခုဖျားဟောနဲ့ပြောရင်ဒါလေးကစိတ်ကလေးပဲဝေဒနာလေးကိုယူရင်လည်းယူမှာပေါ့တင်ညာလေးကိုယူရင်လည်းယူမှာပေါ့သင်္ခါရကိုလည်းယူရင်ယူမှာပေါ့ ဝိညာဉ်ကိုလည်းယူမှန်ပေါ့ဒီလေးမျိုးတွေကနေမှသူယူသွားတာအဲ့ဒီလေးမျိုးတွေကဟာလေးတွေကိုပဲအတ္တလို့ယူကြတယ်ဒိဋ္ဌိလို့ယူကြတယ်အဲအတ္တဒိဋ္ဌိနဲ့ယူတယ်လိပ်ပြာလို့ဝိညာဉ်လို့သူကပြောနေတာပြောနေတဲ့အဲ့ဒီဟာလေးကမြတ်စွာဘုရားကြည့်တဲ့အခါကျတော့ချက်သားတော့ဟာရဖောက်ပြန်တတ်တာကြီးကယုံယုတ်ကြီးကတစ်မျိုးပြီးတစ်မျိုးဖောက်ပြန်ပြောင်းလဲပြီးနေတော့အဲ့ဒီတိန်တက်လက်တောင်းတက်လက်ပူတက်လက်အေးတက်လက်ဓာကြီးလေးပါအစဉ်ပြောင်းနေတဲ့ ရုပ်သဘောအဲ့ဒီရုပ်တွေပြောင်းတိုင်းပြောင်းတိုင်းသွားသွားသွားသွားသိတာကဝိညာဉ်အဲ့ဒီဝိညာဉ်လေးကလည်းจิตမမြဲဘူးပြောင်းပြောင်းနေရလို့ရုပ်ကလည်းမြဲလားရုပ်ကလည်းမမြဲဘူးရုပ်ကလည်းမမြဲဘူးသွားသွားပြီးတော့ပြောင်းပြောင်းသိနေရတဲ့ဝိညာဉ်လည်းမြဲလားဝိညာဉ်ကလည်းမမြဲဘူးအဲ့ဒီရုပ်နဲ့နာနဲ့အပေါ်မှာခံစားတတ်တဲ့ဝေဒနာရောမြဲလားကောင်းသဘောဆိုးသဘောခံစားတဲ့ဝေဒနာလေးခံစားပြီးပြတ်တာ အဲ့ဒါလေးကိုတခါတည်းဒါတင်းတယ်တောက်တယ်ပူတယ်ယောက်ျားမိန်းမခွေးကြောင်ကြက်ငှက်လို့တင်ညာပေးတယ်တင်ညာလည်းမြဲလားဆိုတင်ညာလည်းမမြဲဘူးတင်ညာမမြဲရင်သင်္ခါရမြဲလားသင်္ခါရလည်းမမြဲဘူးလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်နော်အဲ့ဒီဖြစ်နေရတဲ့သင်္ခါရတရားတွေစေရနာစိဆိုတဲ့သင်္ခါရတရားတွေကလည်းမမြဲဘူးဆိုတော့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့တရားတွေကမမြဲဘူးအဲ့ဒါတွေဟာငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့ အမှန်ကိုမြင်အောင်ရှုလိုက်တဲ့အခါကျတော့ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးပေါ်မှာတဏှာအဖြစ်လည်းမကတ်ကြည့်တော့ဘူးဒိဋ္ဌိအဖြစ်လည်းအယူမလွဲတော့ဘူးမာနာအဖြစ်လည်းမထောင်လွှားတော့ဘူးတဲ့တဏှာရယ်မာနရယ်ဒိဋ္ဌိရယ်ကိုကွာသွားအောင် तू ကခွာလိုက်တာဘာလို့လဲအမှန်မြင်အောင်ကြည့်လိုက်တာဒါကရုပ်ဒါကနာဒီရုပ်တရားတွေဟာလည်းဖြစ်ပြီးပြတ်နေရတယ်နာမ်တရားတွေဟာလည်းဖြစ်ပြီးပြတ်နေရတယ်လို့မြင်အောင်ကြည့်ပြီးတော့ဝေဒနာကနေပြီးတော့မှ ဝေဒနာပစ္စယတဏဝေဒနာကြောင့်တဏဖြစ်တာဒီခံစားမှုဝေဒနာလေးကို တီးတယ်လို့မြဲတယ်လို့ယူဆလိုက်သည့်အတွေ့ဝေဒနာပစ္စယတဏအဲ့ဒီမှာကံ့ညှိမှုတဏဖြစ်တာဝေဒနာရဲ့ပေါ်မှာตายပွဲလေးလို့ထင်လို့เนาะဝေဒနာရဲ့အပြစ်ကိုမမြင်လို့ဝေဒနာကိုตายပွဲလို့ထင်လို့အဲ့ဒါကြောင့်မို့ဝေဒနာပစ္စယတဏတဏပစ္စယဥပါဒါနံဟော တဏှာကြောင့်ဥပါဒံဖြစ်တာတဲ့အဲ့ဒီဒုက္ခဝေဒနာလေးကိုตายဝယ်လေးကိုလိုချင်တယ်လိုချင်တယ်ဆိုတဲ့အခါကျတော့အဲ့ဒီကနေပြီးတော့တခါတည်းအခုပြောသလိုနောက်ဘဝတွေကြရင်လည်းကွာဒီလိုပြမကြီးတွေငါပြန်ကြည့်ရတဲ့ဘဝမျိုးကြီးတွေငါပြန်ရောက်ချင်တယ်ဆိုတော့တဏှာလေးဖြစ်အဲ့ဒီဝေဒနာတွေဒီပေါ်မှာခံစားမှုဝေဒနာလေးကမမြဲပါလားဒါလေးကခံစားပြီးပြတ်ပါလားလို့ तू ကမရှုနိုင်ဘူးတဲ့မရှုနိုင်လိုက်သည့်အတွက်အဲ့ဒီပုဂ္ဂိုလ်ကဝေဒနာရဲ့အပြတ်မမြင်တော့ ဩဝေဒနာမှတဏှာကုဥပါဒံဖြစ်ဘဝရဇာတိရဒုက္ခတွေပြန်ရတာအင်မတန်ကြောက်စရာကောင်းတယ်နော်ဘဝတစ်ခုတစ်ခုရရရရသွားတယ်ဆိုတာဥစဉ်တော်တရားတော်မတွေအဲ့ဒီရုပ်တရားနံတရားတွေရဲ့အပေါ်မှာမရှုတတ်လိုက်တာနဲ့နိုင်တာနဲ့တပြိုင်နက်တည်းအခုပြောတယ်ဝေဒနာကနေမှဟိုဘက်ကိုမဖြတ်တတ်ဘူးဝေဒနာကနေမှဖြစ်ပြီးပြက်တာကိုလည်းမရှုတတ်ဘူးမရှုတတ်တဲ့ပုဂ္ဂိုလ်အဲ့နံတရားတွေရဲ့အပေါ်မှာဖြစ်တာပြက်တာလည်းမသိရော မသိလဲမသိရောနောက်ကလောဘဒေါသမောဟတွေလိုက်ကုန်ပြီတဏှာဥပါဒဏ်တွေအကုန်ဖြစ်ကုန်ပြီအဲ့တော့ဘဝတွေရတယ်ဘဝတွေရတဲ့အခါကျတော့အပေဘုံကိုညှက်တဲ့ပုဂ္ဂိုလ်ကလည်းဟောတလိษံနေဟောအပေဘုံမှာတလိษံနေဖြစ်တဲ့ပုဂ္ဂိုလ်ရှိတယ်ပိဋ္ဌာတွေဖြစ်တဲ့ပုဂ္ဂိုလ်တွေရှိတယ်လူမျိုးမရွေးဘာသာမရွေးဒါကြောင့်မို့အာငါတို့ကတော့ခေါ်ယုံကြည်လို့ငါတို့ကတော့သေတာနဲ့နတ်ပြည်တဲ့ရမယ်မထင်နဲ့ ဦးစင်းဒီဩစတြေးလျရောက်စားတော့အတွေ့အကြုံလေးတစ်ခုအဲ့ဒီဒကမာကြီးတယောက်ကဦးစင်းကိုရှင်ဖျားတဲ့တပည့်တော်ရှင်ဖျားကြောင့်လာကြော့ညင်ပါတယ်ဖျားရပါတယ်လို့ဦးစင်းလည်းသူ့တခါပဲတွေ့ဘူးတဲ့အဲ့ဒါနဲ့နောက်ကြတော့ဖုံးဆက်တယ်ရှင်ဖျားမနေ့ကလာတွေ့လို့ရရပါတယ်ဒကမာကြီးဦးစင်းကြောင်းမှာရှိပါတယ်လို့အဲ့ဒါမနေ့ကညနေခင်းကိုလာမယ်ဖျားတဲ့ဆိုမနေ့ကျတော့ဦးစင်း အိပ်ပျော်ပြီးနေရတယ်မင်းမင်းမင်းမင်းနဲ့နောက်ကျတော့နိုးဆိုလို့လေးဖြစ်လာတော့အိမ်မက်တစ်ခုပေးတယ်အိမ်မက်ထဲမှာကအဖြူတရားကြီးတွေအစွဲကြီးတွေအရှိကြီးတွေထွက်အဲ့ဒါနဲ့အိမ်ကြီးရဲ့အပေါ်မှာရှောက်သွားလို့အိမ်ကလေကားလေးကနေတက်တက်ပြီးရင်တခါတည်းအောက်ကဒီလိုဝင်ပြီးလေကားဒီလိုပြောင်းပြန်ပြန်တက်တာပေါ့အောက်ကဝင်လေကားပြောင်းပြန်ပြန်တက်မှာအပေါ်ကအခန်းကို အဲ့လိုအခန်းထဲမှာအစွယ်ကြီးကလည်းအရှည်ကြီးနဲ့အဖြူကောင်တရေကြီးလျှောက်သွားနေတာယူအိမ်မက်လာပေးတော့ဦးစင်းကစဉ်းစားတယ်ငါဘယ်အကြောင်းကြောင့်ဒီအိမ်မက်ကြီးငါလာပေးနေတာလဲတခုခုတော့ထူးခြားမှုတော့ရှိရမယ်အဲ့ဒါနဲ့ညနေကျော်ဒကမာကြီးရောက်လာရောက်လာပြီးစကားတွေပါတွေပြောပြီးတော့နောက်ကြတော့ဦးစင်းကအဲ့ဒီဒကမာကြီးကိုလာပို့တဲ့ဒကာကိုနောက်ကြတော့သူเจ้าလာရင်းနဲ့ဒကာကြီး အဲ့ဒီဒကမာကြီးနဲ့ပတ်သက်ရင်သူတို့အိမ်အနေထားဒီလိုဒီလိုဟုတ်သလားအာရှင်ဖျားဘာဖြစ်လို့လဲဟုတ်တယ်ဖျားတဲ့အရှင်ဖျားပြောတဲ့အတိုင်းပဲတဲ့သူတို့အိမ်ကားတဲ့အဲ့လိုပုံစံနဲ့ဟုတ်ပြီဗျာလို့သူနဲ့ပတ်သက်တာထင်တယ်လို့ဦးစင်းလည်းသူ့အကြောင်းလည်းမသိဘူးအဲ့ဒီမှာအဖြူရောင်လို့အသားဖြူဖြူနဲ့အဲ့တရေကြီးတွေအိမ်ပေါ်မှာအဲ့ဒီရှောက်သွားနေတဲ့တရေကြီးကိုကျုပ်တွေ့တာအဲ့ဒါကိုအိမ်မက်လာပေးလို့လို့မနေ့ကကျုပ်ကအဲ့ဒါကြောင့် တယောက်ယောက်နဲ့တော့ငါပတ်သက်နေလို့ငါလာပြောတာပဲဆိုပြီးတော့စဉ်းစားနေတာလို့ဟာရှင်ဘုရားဟုတ်မှာတဲ့သူ့မျိုးသားဒီဩစတြေးလျအဖြူဖျားတဲ့တေသွားတာအဲ့ဒါဒကမာကြီးကလည်းဘယ်လောက်ထိစွဲလဲဆိုတော့အဲ့ဒါတခါလေသူခီးသွားနာနီစသမင်းပွဲတွေပြင်းပြင်းကြွေးထားခဲ့တယ်ပြောတယ်နင်းနေဒီမှာနေနင်းဆောင်ဆိုပြီးတော့အဲ့ဒါမျိုးတွေတောင်လုပ်တယ်တဲ့အဲ့ဒါဒကာကြီးကအဲ့လိုပြောတာအဲ့ဒီဒကမာကြီးလည်းဆုံးသွားပါပြီ ဆုံးသွားလို့ဦးသိန်းလည်းဒီတရားဟောရတာပါဟောရတာဟိုလိုဆိုရင်တော့သူတို့ထိခိုက်မှာဆိုလို့ဟိုမှာဖြစ်ဟိုထိခိုက်မှာဟိုအဟွာဖြစ်လို့ပြောတာတော့မဟုတ်ပါဘူးဒါကဦးသိန်းကတကယ်ကိုလာပြီးတော့ကြုံဆုံရတဲ့ထူးဆန်းမှုလေးကြောင့်ပြောပြတာပါနော်အဲအကြောင်းမို့အဲ့လိုပြောပြတော့မှသူ့မျိုးသားပုံနောက်ကြတော့သူ့သမီးတွေကအဲ့ဒီမှာဒီမှာကြီးကြတဲ့အခါကျတော့ဘာသာကြားယူဟိုဟိုအယူတွေ ပြောင်းကြမယ်လို့တော့ဒကမာကြီးကတရက်ကျတော့ဦးစင်းကိုအရှင်ဘုရားတဲ့တပည့်တော်သမီးတွေအတွက်တရားလာဟောပေးပါအောင်ဖေဟာသမီးတွေကမေခွန်းနေမေးမရတော့ဘာသာပြောင်းမယ်ပြောလို့ဆိုလို့အဲ့တော့ဦးစင်းကြွသွားပြီးအဲ့တုန်းကသွားတရားဟောတော့အဲ့ဒီမှာသူတို့လက်ခံပါတယ်သူသမီးရဲ့တကယ်ပညာတတ်တွေပဲဒီကမ္ဘာရာအဝါဒီမှာလုံနေဗမာစကားတော့သူတို့မရကြတော့မရကြတော့ဘူးဒါပေမဲ့လည်းအဲ့လိုပေါ့နောက်ဆုံးတော့ဗုဒ္ဓဘာသာရဲ့အယူအဆဒီ စံတရားတွေမတရားတွေဖို့တရားတွေအထိဥစဉ်အကုန်လုံးဟောပြောပြတာပေးလိုက်တာပေးလိုက်တဲ့အခါကျတော့မှသူတို့အဲ့လိုပြောတော့မယူတော့ပါဘူးတဲ့အရင်တော့ကကျတော့အမေကဘာမဲမေသိမှမသိတာတဲ့မသိတော့အမေတို့ဘာသာယူရတာလည်းဘာမှလည်းမသိဘူးသမီးတို့ကပြောင်းတော့မယ်ဆိုပြီးတော့အဲ့လိုပြောတာပါဆိုပြီးတော့နောက်တော့သူတို့မပြောင်းဖြစ်ပါဘူးအဲ့ကြတော့မှဥစဉ်အိမ်မက်တုံးကပေးတဲ့ဟာနဲ့ကြည့်တော့မှဩဒီပုံစံဒီပုံစံပဲဆိုတာအဲ့ဒါကိုသေသေးချာချာလဲကိုယ်တိုင်ပြန်သိခဲ့ရတာပေါ့နော်ဒါကြောင့်မို့ ဥပါဒါနပစ္စယဘဝတဲ့ဥပါဒံကြောင့်ဘဝရတယ်ဝေဒနာမှတဏှာကိုမဖြတ်လိုက်နိုင်တာနဲ့ဒကာဒကမတို့ตาဆွဲတဲ့ပုဂ္ဂိုလ်သမီးဆွဲတဲ့ပုဂ္ဂိုလ်เนาะဆွဲလမ်းမှုတွေက ကိုယ့်ကိုအပယ်လေးပုံကိုသူကချစေတာဘယ်ဘာသာဖြစ်ဖြစ်လူမျိုးမရွေးဘာသာမရွေးဘူးဒါကသဘာဝတရားဗုဒ္ဓဘာသာကဆွဲလိုက်ရင်ဗုဒ္ဓဘာသာအပယ်ဆင်းပါတယ် မွတ်စလင်ဟိန္ဒူဘာဆွဲဆွဲဆွဲတဲ့ပုဂ္ဂိုလ်ဆင်းရမှာပဲဟာသူကတော့ဒီဘာသာမို့ငါကတော့ဒီဘာသာမို့ငါ့ကိုတော့ကောရကဲဘယ်ကောမှမကဲနိုင်ဘူးဒါကသဘာဝတရားပဲရေဟာဘဇူကိုင်ကိုင်အေးမှာပဲမိဟာဘဇူကိုင်ကိုင်ပူမှာပဲအဲ့ဒါသဘာဝတရားဦးဇင်းတို့ရဲ့ဒီသဘာဝမှာလည်းပဲအခုပြောတဲ့အခြေခံအတ္တဒိဋ္ဌိတွေရှိပြီးတော့စွဲလန်းတယ်တတ္တဒိဋ္ဌိသားစွဲသမီးစွဲအိုးစွဲအိမ်စွဲနော်ငါကိုငါဟာငါဥစ္စာဆိုတဲ့အစွဲ နော်တည်တယ်မြဲတယ်ဆိုတော့အစွဲတွေအယူမှားတွေအမြင်မှားတွေအစွဲမှားတွေအဲ့ဒီအစွဲမှားတွေအယူမှားတွေအမြင်မှားတွေနဲ့ဦးဇင်းတို့ဒကာတော်မတွေသေရင်သူ့နောက်ဘာလိုက်မှာလဲလောဘလိုက်လာရင်ပိတ်တာပုံပို့မှာပဲနော်ဒိဋ္ဌိရှိလို့နော်ဒိဋ္ဌိဒီဒါကြောင့်မို့အပယ်မျိုးစေ့လို့မြတ်စွာဘုရားပြောတာ ဒီအပယ်တွေအကြိမ်ကြိမ်ကြသေးတဲ့မျိုးတွေဟာအဲ့ဒီဒိဋ္ဌိပဲလို့ပြောတာဒိဋ္ဌိစိုက်ပျိုးခဲ့လို့သုံးသက်တဘုံအပင်တွေလှက်ပတ်ပေါက်နေရတာအပယ်ပင်တွေလည်းငရဲပုံတွေလည်းအကြိမ်ကြိမ်ပေါက်ခဲ့ရပြီရှင်တန်ခဲ့ရပြီဘာကြောင့်လဲအဲ့ဒီဒိဋ္ဌိကိုမပယ်နိုင်သေးလို့ဒါကြောင့်မို့သောတာပတ္တိမကြီးရပြီတက်ကာယဒိဋ္ဌိအပိဖြုတ်လိုက်တဲ့ပုံကိုကြတော့ဟောပရိတကုံးမှာတဏှာက ဖြတ်အကုန်လုံးပရိလုံးတွေပြုတ်ကြပါ တလုံးချင်းကိုလိုက်ဖြုတ်နေတယ်မလို့ဘူးကကြင်းနဲ့ဗျဆိုတဏီယာဖြတ်လိုက်အဲ့ဒီပရိကျနာအကုန်ဝေါကလို့တရားရှင်လုံးလုံးအကုန်ပြုတ်ကြသွားတယ်နော်အခုလည်းပဲဒီတိုင်းပဲတဲ့ဝေဒနာမှတဏမကူအောင်ဖြတ်ပြီးတော့အဲ့ဒီတက္ကာယဒိဋ္ဌိကို အယူလွဲမခံမဲနဲ့နော်အော်ဝေဒနာရဲ့သဘောဟာဘာလဲမျက်စိကလည်းမြင်တာလေးကလည်းသူကသူခန္ဓာပြက်တာပဲကြားတာလေးကလည်းခန္ဓာပြက်တာပဲနာနာလေးကလည်းခန္ဓာပြက်တာပဲ ကိုရာပေါ်တဲ့ခံစားပြတ်တဲ့အေးရာပေါ်တဲ့ခံစားပြတ်တဲ့ထုံတာပေါ်တဲ့ခံစားပြတ်တဲ့တွေးတာပေါ်တဲ့ခံစားပြတ်တဲ့အော်မြင်သမျှကြားသမျှတွေးသမျှထိသမျှအာယုံ6ပါးတကား6ပေါက်တွေးတိုင်းတွေးတိုင်းမှာ ဝေဒနာဆိုတာဘာလဲခံစားရတယ်ခံစားတဲ့သဘောကဘာလဲတည်မြဲသလားမတည်မြဲဘူးအလုံးခံစားပြီးပြတ်တယ်အဲ့ဒီဝေဒနာတွေမှန်သမျှဟာကြားတာလဲဝေဒနာပဲမြင်တာလဲဝေဒနာပဲနာတာလဲဝေဒနာပဲစားတာလဲဝေဒနာပဲเนาะအကုန်လုံး ဝေဒနာတွေကြီးပဲအဲ့ဒီပေါ်လာတာဒီဝေဒနာအဲ့ဒါဒီဝေဒနာခန္ဓာနော်ဖောက်ပြန်ပြတာဒီရုပ်တရားသွားသိတာဒီနံတရားခံစားလိုက်တာဒီဝေဒနာခံစားတာကိုသိရင်ဝေဒနာခန္ဓာအဲ့ဒီဝေဒနာတရားဒီမြဲသလားမမြဲဘူးလားလို့ကြည့်လိုက်တော့ဩဝေဒနာမမြဲပါလားမျက်စိနဲ့အဆင်းနဲ့တိုက်တယ်ကောင်းတယ်လို့ခံစားလိုက်တယ်ပြီးရင်ပြတ်သွားပြန်တာဟာမကြိုက်တာကြီးစိတ်ထဲမှာခံစားလိုက်ရတယ်ပြီးပြတ်သွားတာနားနဲ့အတန်နဲ့ကြားတယ်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 အော်ဝေဒနာတရားတွေကခံစားပြက်နေပါလားမြဲတယ်ဆိုတာမရှိတည်ထမ်းတယ်ဆိုတာမရှိပါလားဝေဒနာတဲ့သဘောကအပြက်ပဲရှိတယ်လို့ပထမဝေဒနာမြင်အောင်ကြည့်တယ်အပြက်မြင်လိုက်တော့ဘာသွားမြင်လဲအနေစာပထမကြည့်လိုက်တာဝေဒနာနော်တင်တာပေါ်တော့လဲစိတ်ကသိလိုက်တယ်ဝေဒနာတောက်တာလေးပေါ်တော့လဲရှေ့ကစိတ်ကသိလိုက်တယ်ဝေဒနာပါလားဟောရှေ့ကစိတ်လိုက်သိလိုက်တာဝေဒနာလို့သိတာ အဲ့ဒီဝေဒနာရဲ့နောက်ကိုမှကြည့်လိုက်တဲ့အခါကျအဲ့ဝေဒနာဟာမြဲသလားဩဒုက္ခခံစားလိုက်ဒုက္ခခံစားလိုက်အခုထုံနေကျင်နေကြိုက်တယ်မခံနိုင်ဘူးဆိုတော့ဒုက္ခဝေဒနာခံစားနေဩနောက်တက်တာလေးတက်တာလေးသွားဟောဒုက္ခဝေဒနာလေးဩဒီလိုလေးကြော်လဲကောင်းလိုက်တာဟောဒုက္ခဝေဒနာအဲ့ဒုက္ခတလဲဒုက္ခတလဲခံစားနေတဲ့စိတ်တွေဟာဩဝေဒနာသည် မမြဲပါလားလို့ကြည့်အဲ့ဒါဝေဒနာရဲ့အနေစာနောက်ဆုံးတရားထုတ်တယ်တရားထုတ်တယ်ဆိုတာကဝေဒနာနဲ့လည်းမရရဘူး ရုပ်ပေါ်တင်လည်းမရရဘူးနာမ်ပေါ်တင်လည်းမရရဘူးရုပ်ကိုမြင်အောင်ကြည့်ရတယ်နာမ်ကိုမြင်အောင်ကြည့်ရတယ်ရုပ်ရသဘာဝတွေမြင်မင်းနာမ်ရသဘာဝတွေမြင်ပြီးဟောနောက်ဆုံးဗာမြင်ရမှာဝေဒနာရဲ့အပြက်မြင်အောင်ကြည့်တာဝေဒနာမြင်ပြီးဝေဒနာတင်လည်းရက်လို့မရဝေဒနာသည်ဘာလဲခံစားပြီးပြက်တဲ့သဘောလေလို့သိလိုက်ပြီးဟဲ့ဆိုတာနဲ့ဝေဒနာကနေဟိုဘက်မှာတဏှာကုလို့မရတော့เนาะဝေဒနာနဲ့တဏှာကုလို့မရတော့တဏှာမကုရင် ဘဝမရတော့ဘူးအဲ့တော့မျက်စိနဲ့အဆင်းနဲ့မြင်တဲ့အခါမှာလဲမြင်ပြီးတော့ပြက်တာပဲလို့သိလိုက်ရင်သားလို့မသိတော့သမီးလို့မသိဘူးခံစားမှုလေးပဲရှုလိုက်တော့တာခံစားတဲ့သဘောလေးကိုသူကမြင်အောင်ကြည့်လိုက်သားပေါ်လေးမြင်လိုက်တယ်မြင်လိုက်တာနဲ့အဲ့ဒီမှာစိတ်ထဲမှာကောင်းတယ်လို့ခံစားမယ်ကိုမကြိုက်တဲ့လူတွေ့ရင်ဆိုးတယ်လို့ခံစားဩခံစားတဲ့သဘောလေးခံစားပြက်ပါလားလို့ရှုလဲရှုလိုက်ရောသားလို့မရှိတော့ဘူးသမီးလို့မရှိတော့ဘူးเนาะမုန်းတယ်လို့မရှိတော့ဘူးချစ်သူလို့မရှိတော့ဘူးစိတ်ထဲမှာခံစားတဲ့သဘောလေးလဲရှုလဲရှုရလဲခံစားပြက် အဲ့တော့မြင်တာလေးလဲခံစားပြဆိုတော့အဲ့မှာသားပေါ်မှာသမီးပေါ်မှာမုန်းတဲ့လူပေါ်မှာချစ်တဲ့လူပေါ်မှာဥပါဒံဖြစ်သေးလားဘာမှဖြစ်เสียမှရှိတော့ဘူးဘာလို့လဲဆိုတော့ဝေဒနာရဲ့အပြက်ကို မြင်အောင်ရှုသွားနိုင်လို့အဲ့ဒီလိုပုံကုမျိုးမှာအဲ့ဒါဝေဒနာရဲ့အနှိမ့်စကိုမြင်သွားပြီဝေဒနာရဲ့အနှိမ့်စကိုမြင်လဲမြင်သွားရောဥပါဒဏ်တွေမကတ်တော့အဲ့ဒီလိုနီးနေတာဒေဂနာနီအချိန်မှလဲ တင်တာပေါ်လဲပထမဝေဒနာလို့သိတောက်တာပေါ်လဲဝေဒနာလို့သိကြိုက်တာပေါ်လဲဝေဒနာလို့သိကြားတာပေါ်လဲဝေဒနာမြင်တာလဲဝေဒနာနာနာဝေဒနာစားတာဝေဒနာဆိုပြီးတော့ဝေဒနာခန္ဓာပေါ်မှာတင်လိုက်တာဒါဝေဒနာနုပဒနာနီးနဲ့ရှုပြီးတော့ပွားမဲ့ပုံကိုဒီသုတ်တံမှာကြတော့မြတ်စွာဘုရားအဲ့တပုတ်ပြီးတပုတ်ပြီးတိုင်းပြီးတိုင်းဒီဝေဒနာနဲ့ဖြတ်တာကြီးပဲဖရာဟောတာနော်ဝေဒနာနဲ့ဖြတ်ဖြတ်ဖြတ်ဖြတ်ပြီးတော့တခါလေဝေဒနာမှအဲ့ဒီကနေမှလွဲထွက်ပြီးတော့ ဒီမှာကြင့်ကြတဲ့ပုံကိုယ်တွေတလောက်ကဘာတွေ40လောက်ထိတောင်တမာတိတွေနဲ့ထိုးထွင်းသိနိုင်ပါတယ်ဆိုတဲ့ပုံကိုယ်တွေဟာဒီဒုက္ခဝေဒနာလေးတွေကိုပဲလိုက်ရင်လိုက်ရင်နဲ့နောက်ဆုံးတော့ဒီဘဝကနေပြီးတော့ခြာလဲခတ်ပြီးတော့အယူတွေလွဲပြီးတော့အပယ်လေးပုံပြန်ပြန်ဆင်းရတာတွေသိလို့မြတ်စွာဘုရားဒီဝေဒနာမှဖြတ်ထွက်တဲ့လမ်းကြောင်းတွေကိုဘုရားပေးတာအဲ့ဒီတည်းမှာမှဒါဦးဇင်းတို့ကဖတ်တာနေပြီးတော့မှဝေဒနာကိုဖြစ်ပေါ်ပြီးတော့ဝေဒနာနေမှာပြိဿသမုပ္ပါဆက်ရ ဟိုဘက်မှာမလဲအောင်လို့ဥစဉ်ကတဏှာဖြတ်တဲ့ကျင့်စဉ်အဲ့ဒီကျင့်စဉ်ကနေပြီးတော့တတိထားတတိထားပြီးတော့ဝေဒနာနုပဒနာရှုတဲ့ပုံကိုယ်တွေကမြင်တာလဲပထမပြတ်တာကိုမမြင်မြင်အောင်မရှုနိုင်သေးမြင်တာလဲဝေဒနာလို့စိတ်ကပြန်နှလုံးသွင်းတာပထမလို့သားလို့သိမယ်သမီးလို့သိလိုက် နောက်ကဝေဒနာလေးပါလားနားလေးကကြားလိုက်တယ်သားသံသမီးသံတချင်းသံလို့ရှေ့ကဖြစ်ရင်နောက်ကအော်သားသံမဟုတ်သမီးသံမဟုတ်ဒါဖះကဝေဒနာဝေဒနာဆိုတာဘာလဲခံစားတာလေးကိုပြောတာ နော်ခံစားတဲ့သဘောလေးဒါလေးကမြင်တာလေးကလည်းခံစားတယ်ကြားတာလေးလည်းခံစားတယ်နာတာလေးလည်းခံစားတယ်ပူတာလေးပေါ်တယ်လည်းခံစားတယ်အေးတာလေးပေါ်တယ်လည်းခံစားတယ်တွေးတာလေးလည်းခံစားတယ်ဆိုပြီးတော့ခံစားတာကိုကြည့်ရင်အဲ့ဒါဝေဒနာခန္ဓာဖြစ်သွားဝေဒနာခန္ဓာကနေမှဝေဒနာလေးကမမြဲဘူးလို့အနိစ္စလည်းမြင်ရောပြိဿသမုပ္ပါစိတ်ရပြတ်ပြီတဏမကူတော့တဏမကူတော့ဟိုဘက်ဘဝတွေမသွားရတော့ဘူးအဲ့ဒီလိုနီးနဲ့ ရိစ္ဆသမုပ္ပါဆက်ရက်ကိုဖြတ်နိုင်မှသာလျှင်တဏမာနဒိဋ္ဌိဆိုတဲ့တန်တရာချက်တွင်တတ်တဲ့တရားတွေမရှိတော့မှတန်တရာချုပ်ငိမ့်မှာပါတဲ့ဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကဒီနေ့ဦးဇင်းတို့ဟောခဲ့တဲ့တရားကိုဦးဇင်းအကျဉ်းချုပ်ပြီးတော့ပြန်ပြောမယ်ဦးဇင်းတို့ရသော်ဖရာဒီတရားဟောတဲ့အခါမှာဖရာပေါ်မှာချီးမွမ်းလို့လဲဒေါသလည်းမဖြစ်နဲ့ဝမ်းလည်းမနှဲနဲ့ရသော်ဖရာ တရားတော်ဘောသော၎င်းတန်ခါအဘောသော၎င်းနော်ဆဲခဲ့တယ်ဆိုခဲ့တယ်ဆိုရင်လဲဒေါသလည်းမဖြစ်နဲ့တုံလည်းမပြုတ်တုံပြန်နဲ့မဟုတ်ရင်မဟုတ်တဲ့အကြောင်းပြောဒါတွေကမတော်မတရားဆဲနေငုံတာသီးခံနေဖះနော်ဝမ်းသာတရားတွေလာပြီးတော့မြောက်ပြောနေလို့လဲသွားပြီးတော့လက်ခံပြီးမလုံနဲ့ဝမ်းသာတာဖြစ်ဖြစ်ဝမ်းနေတာဖြစ်ဖြစ်ဒေါသဖြစ်တာဖြစ်ဖြစ်မင်းတို့ရဲ့တရားတွေအနှောင့်အယှက်ဖြစ်လိမ့်မယ်မြတ်စွာဘုရားနော်ဒါကြောင့်မို့အဲ့တရားတွေအနှောင့်အယှက်မဖြစ်အောင်လို့ ဝမ်းသာဝမ်းနဲ့နောက်ဒီမလိုက်နဲ့ဘယ်သူကဘာပြောပြောကိုတရားကိုတာလုံးကိုလုံးကိုတာလုံးဖះကနော်ကြောင့်မို့အဲ့ဒီကနေပြီးတော့သူများတွေချီးမွမ်းတယ်ချီးမွမ်းတယ်ဆိုတာလဲအဟုတ်ထင်မနေနဲ့သူတို့သိသလောက်ပြောတာမြတ်စွာဘုရားကယမထတလူလင်ဆိုတာသူငါ့အပေါ်ချီးကျူးရင်သီလာလေးလုံနာလောက်တခါလဲဘေရင်မဟောဓမ္မဟောနဲ့ငါ့ဘဝမှာဒီလိုနေတဲ့အဒီအဆင့်သီလာ၃မျိုးလောက်ပဲသူတို့ပြောနိုင်မှာအဲ့ဒါတော့အကျယ်ချက်ပြီးအများကြီးဟောတာလို့ဦးဇင်းအဲ့ဒါတော့မပြောတော့ဘူးเนาะအဲ့ဒီတော့ အဲ့ဒီလောက်အစင်လေးပဲသူတို့ပြောနိုင်မှာအခုလိုကဘာတွေနဲ့ခြေပြီးတော့သိနိုင်တဲ့အမြင်မျိုးတွေအယူမျိုးတွေအထိအဲ့ဒါမျိုးကိုသူတို့မပြောနိုင်ဘူးတဲ့ဒါကြတော့ဖះရှင်ကိုတော်မြတ်ကြီးကဲ့သို့သောသိနိုင်တဲ့ဖះရှင်ကိုတော်မြတ်ကြီးမှသာလျင်ဖះရဲ့ဂုံကိုအပြည့်အဝချီးမွမ်းနိုင်တဲ့ပုဂ္ဂိုလ်ဖြစ်မယ်တဲ့အဲ့ဒါကြောင့်မို့မြတ်စွာဘုရားကမိစ္ဆာဒိဋ္ဌိ62မျိုးအဲ့ဒီ62မျိုးကိုမပြခင်မှာဥစဉ်ပြောခဲ့တာက62မျိုးတွေ ဖြစ်သွားခြင်းရဲ့အကြောင်းရင်းကံကဘာလဲတက္ကာယဒိဋ္ဌိတနည်းပြောရင်အတ္တဒိဋ္ဌိအတ္တဒိဋ္ဌိငါဆွဲလေးနော်တက္ကာယဒိဋ္ဌိငါကုံငါဟာငါဥစ္စာဆိုပြီးဆွဲတဲ့အဆွဲလေးကြောင့်နှစ်ခုပွားသွားတယ်ဘာနဲ့ပါလဲတတ္တတာဒိဋ္ဌိနဲ့ဥစ္စေတာဒိဋ္ဌိတည်တယ်မြဲတယ်နော်ခိုင်ခန့်တယ်လို့နော်ယူဆတဲ့အယူနဲ့ တည်ပြီးပြတ်တယ်လို့ယူဆတဲ့အယူဆိုပြီးတော့နှမျိုးကွဲလာပါတယ်ဘယ်ကနေထွက်လာလဲတက္ကရာဒိဋ္ဌိကနေခွဲထွက်လာတာတက္ကရာဒိဋ္ဌိကြောင့်တတ္တရာဒိဋ္ဌိဥစေတာဒိဋ္ဌိဖြစ်တယ်ဥစေတာဒိဋ္ဌိတတ္တရာဒိဋ္ဌိအရင်ခံလို့နော်နတ္တိကဒိဋ္ဌိအာဟိတုကဒိဋ္ဌိအာကိရိယဒိဋ္ဌိဆိုတဲ့ဒိဋ္ဌိ၃မျိုးထဲမှာကံတွေကိုပယ်တယ်ကုသိုလ်တရားတွေအကုန်ပယ်တယ်နော်နောက်ဘဝတွေဆိုတာမရှိဘူးသေပြီးပြဖြစ်တာပဲ ကုသိုလ်ပြုဖို့မလိုဘူးဟိုเจ้าဒီเจ้าကြောင့်လူဖြစ်တယ်ဆိုတာလည်းမဟုတ်ဘူးเนาะလူဖြစ်တယ်ဆိုတာလည်းသူကသူဖြစ်ခြင်းလို့ဖြစ်တာเนาะတည်ပြီးလည်းဘာမှရှိတာမဟုတ်ဘူးကံတရားတွေဆိုတာလည်းအလကားလျှောက်ပြောနေတာဘာတစ်ခုမှမြင်လဲမြင်ရတာမဟုတ်ပါဘူးလို့ဆိုပြီးတော့ယူလိုက်ဆွဲလိုက်တဲ့အယူအဆွဲကြီးအဲ့ဒီအယူအဆွဲကြီး၃မျိုးကြတော့အဲ့ဒါငရဲအောချမဲ့၃မျိုးတဲ့နော်ကြံတဲ့ဒိဋ္ဌိတွေကတော့ရှိတော့ရှိတယ်အဲ့ဒီဒိဋ္ဌိရှိတိုင်း ငရဲအကုန်ဆင်းရမယ်တော့မဟုတ်မြမာကြီးတွေလည်းဒိဋ္ဌိနတ်ကြီးတွေလည်းဒိဋ္ဌိသောတာပန်မတည်သေးတဲ့ပုဂ္ဂိုလ်တွေကဒိဋ္ဌိတွေတန်းတန်းတို့မှရှိပါတယ်တဲ့ဒါပေမဲ့ဒိဋ္ဌိရှိတိုင်းအကုန်ငရဲကိုဆင်းရမယ်ဆိုတာမဟုတ်ပါဘူးအဲ့ဒီသောသောဒိဋ္ဌိမျိုးကြီးတွေကတော့ခြပါတယ်ဒါပေမဲ့ကြံတဲ့ဒိဋ္ဌိတွေမှာလည်းနောက်ဆုံးတေဂာနာနီအချိန်ကျမှအဲ့ဒီဒိဋ္ဌိကငါသားငါသမီးငါအိုးငါအိမ်ငါစည်းစိမ်ဆိုသွားကပ်ပြီးနောက်ကဒိဋ္ဌိနောက်မှာဒေါသလောဘလိုက်လိုက်ရင်တော့ကြာနိုင်ပါတယ်နော် အဲ့လိုမှမဟုတ်ဘဲနဲ့ဒိဋ္ဌိရှိပင်ရှိ냐တော်လည်းပဲဇန်ရှိတဲ့ပုံကိုယ်တွေကဗြဟ္မပြည့်တတ်တယ်ဒါနသီလဘာဝနာတွေလှုပ်ထားတဲ့ပုံကလည်းဒိဋ္ဌိရှိပင်ရှိ냐တော်လည်းနတ်ပြည်၆ထပ်ကိုတက်ပါတယ်အဲ့ဒါကြောင့်မို့ဒိဋ္ဌိကတက္ကရာဒိဋ္ဌိကနေတတ္တရာဒိဋ္ဌိဥစေတာဒိဋ္ဌိကွက်ထွက်လာပြီးမှအခုနာတိကဒိဋ္ဌိအာယတုကဒိဋ္ဌိအာကိရိယဒိဋ္ဌိဆိုတဲ့အပယ်ကိုလုံးဝကြစေနိုင်တဲ့ဒိဋ္ဌိမျိုးကြီးတွေဖြစ်တယ်အဲ့ဒီဟာကနေမှဥစဉ်ကအခု62မျိုးကို ပြန်ပြီးတော့စပြီးရှင်းပြခဲ့တာ62မျိုးက အခု10မျိုးပြီးသွားပြီเนาะနံပါတ်1တတ္တရဒိဋ္ဌိတည်တယ်မြဲတယ်လို့ယူတဲ့ပုဂ္ဂိုလ်ကဘဝပေါင်းတသိန်းလောက်သိပြီးတော့တည်တယ်မြဲတယ်လို့ဒီဝိညာဉ်လေးအတ္တကောင်လေးကတည်မြဲနေတယ်လို့ယူတယ်ဆယ်ကဘာလောက်ကိုပြန်ကြည့်ပြီးတော့တည်မြဲတယ်လို့ယူတယ်ဘဝပေါင်းကဘာပေါင်း40အထိကြည့်ပြီးမှတည်မြဲတယ်လို့ယူတယ် သူများအပြောနဲ့တပွားပြီးတော့ဝိညာဉ်လေးကကူးနေတယ်လို့ယူဆတဲ့အယူဆိုပြီးတော့တတတဒိဋ္ဌိတီးမြဲ၄မျိုးမတီးတယ်မတီးဘူးဆိုပြီးတော့တချို့တီးတယ်တချို့မတီးဘူးဆိုတော့ဧကိစ္စတတတဒိဋ္ဌိ၄မျိုးကဗြဟ္မပြည်ကလာတဲ့ပုဂ္ဂိုလ်ကပြောတာသူကဗြဟ္မာကြီးပြည်ကနေလာပြီးတော့ငါတို့ကတော့သေခဲ့ရတယ်ဟိုဗြဟ္မာကြီးကတော့တီးမြဲတယ်လို့အဲ့တော့ယူတဲ့ပုဂ္ဂိုလ်ကတမျိုးနတ်ပြည်ကနေလာတဲ့ပုဂ္ဂိုလ်က ငါတို့ပျော်ပါးတွေနဲ့သေလာခဲ့လို့ငါတို့ကတော့မတီးမြဲဘူးဟိုကြံတဲ့နတ်တွေအပျော်ပါးမလိုက်တဲ့နတ်တွေကတီးမြဲတယ်လို့ယူတယ်ဟောနောက်တစ်မျိုးကျတော့ငါတို့ကဒေါသဖြစ်လို့နတ်ပြည်ကသေရတယ်ဒေါသမဖြစ်တဲ့နတ်ကမသေဘူးလို့ယူတယ်ဟောနောက်တစ်မျိုးကကြံစီတာအဲ့ဒီကြံစီတဲ့နောက်တစ်မျိုးကကျတော့အော်ဒီခန္ဓာကိုယ်ကြီးကတော့သေရတာပါကွာဒါကြီးကမမြဲပါဘူးဟိုဝိညာဉ်ကတော့မြဲတယ်ကွာဒီကောင်ကတော့ तू ကသွားနေတာဆိုပြီးတော့ယူတာတစ်မျိုးဆိုပြီးတော့ရှင်းမျိုးပါเนาะ အဲ့ဒီရှင်မျိုးပြီးတဲ့အချိန်ကျမှဒီဟာတွေကိုပယ်ပြောက်ခြင်းရင်နော်တတ္တရဒိဋ္ဌိဒါတွေပယ်ဖို့ရာအတွက်မြတ်စွာဘုရားက ရှုနည်းကြတော့ဝေဒနာနုပဒနာကမ္မထံနော်ဝေဒနာမှတဏမကူအောင်လို့အဲ့ဒီမှာရှုတဲ့ရှုပွက်ကျင့်စဉ်ကြီးကိုပေးပါတယ်ဒါကြောင့်ယနေ့ဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့တဲ့ဗြမဇာလအတုတ် မိစ္ဆာဒိဋ္ဌိ62ပါးဆိုတဲ့တရားတော်ကိုယနေ့စတင်နာယူပြည့်တကာလမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထောထွေတရားတော်အိုခြင်းကင်းရာနာခြင်းကင်းရာဒေခြင်းကင်းရာစောရရခြင်းပူဆွေရခြင်းငိုကြွေးရခြင်းဆိုတဲ့မိစရဝါတို့ဤကင်းရာချုပ်ရာငြိမ်ရာသိရာ ဖြစ်တဲ့အသင်္ခတဒနိဗ္ဗာန်ချမ်းသာတရားတော်မြတ်ကို